ဒီဗုဒ္ဓဘာသာသင်တန်းပို့ချလာတာတော်ကြာတော့ပြီအခြေခံဗုဒ္ဓဘာသာဆိုပြီးတော့ပို့ချလာခဲ့တာလွန်ခဲ့တဲ့အပတ်ကပို့ချတာဆိုအခြေခံမဟုတ်တော့ပါဘူးအခြေခံနဲ့မြင့်သွားပြီပဋိစ္စသမုပ္ပါဒံရောက်သွားအဲဒီနေ့တော့အောက်ပြန်ဆင်းမယ်လို့ဟုတ်လားတကယ်အခြေခံလက်တွေ့ကျင့်သုံးတဲ့ဗုဒ္ဓဘာသာပေါ့လေအဲဒီနေ့ဘာကိုပြောမလို့ဆိုတော့ ဖရာကတော့၍သီလခံယူရန်ပေါ့လေငါးပါးသီလခံယူတယ်နောက်၈ပါးသီလ၈ပါးသီလတော့စာမရှိပြန်အချိန်ရရင်ပေါ့လေအဲ့ဒါပြောရအောင်အဲ့တော့သီလခံတယ်ဆိုတာဟိုဗုဒ္ဓဘာသာတွေအနေနဲ့ဘာသာရေးလုပ်ငန်းတစ်ခုဆောင်ရွက်တိုင်းဆောင်ရွက်တိုင်းသီလခံတဲ့ထုံးစံရှိတယ် အလှူဒန်းတစ်ခုလုပ်တယ်ဆိုရင်လည်းအဲပထမဆုံးတီလာယူတယ်နော်တခြားကိစ္စဘာပဲဖြစ်ဖြစ်ဆောင်ရွက်ဆယ်ရှိရင်လည်းစပြီးတော့တီလာယူကြအဲတော့တီလာယူတယ်ဆိုတဲ့အဓိပ္ပာယ်ကတော့ဘာလဲဆိုတော့ဟိုစင်ကြယ်တဲ့တီလာမှာတည်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုကပိုပြီးတော့အကျိုးများတယ်အဲဒါကြောင့်မို့အလှူဒန်းပြုတော့မယ်ဆိုရင်လည်းမပြုခင်မိမိကိုမိမိတီလာရှိအောင်တီလာရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်ဆိုပြီးတော့ သီလဆောက်တည်ပြီးမှမိမိတို့ပြုလို့တဲ့ကောင်းမှုကုသိုလ်ပြုကြတယ်ဒါရှေးတုန်းကမြန်မာနိုင်ငံမှာအစဉ်အလာလောက်ထားကြတဲ့အတွက်ကြောင့်မို့ဒီအစဉ်လာအတိုင်းပဲဆက်လက်လိုက်နာကျင့်သုံးနေကြတယ်အဲ့ဒီလိုသီလယူတဲ့အခါမှာဒီဩကာသဩကာသဩကာသဆိုပြီးတော့ယရနာ၃ပါးကတော့ တချို့လည်းပဲယတနာ၃ပါးနဲ့ဆရာသမားမိဘတို့ကတော့လေကတော့ဂျိုးလို့ဆိုတာရှိအဲ့ဒီဩကာသဩကာသဆိုတဲ့ကတော့ဂျိုးဟာဘယ်ဘယ်ဘယ်ဘယ်တစ်ခုနှစ်ကစပေါ်တယ်ဆိုတော့လည်းဘယ်သူမှမသိဘူးဘယ်ပုဂ္ဂိုလ်ရေးခဲ့တယ်ဆိုတာလည်းမသိဘူးဒါချင်းကြီးလောက်ပဲပေးနိုင်ကြတယ်အဲ့ဒါတချို့ကလည်းဘယ်လိုပြောလဲဆိုတော့ဩကာသဆိုတဲ့ပါဠိစကားလုံးဟာအခွင့်ဆိုတဲ့အဓိပ္ပာယ်ရှိတယ် ဆိုအခွင့်ပြုတော်မူပါအဲတပြည့်တော်ကြောပြရစေပေါ့လေဒီလိုအခွင့်တောင်းတဲ့အနေနဲ့ဩကာသကိုထိတ်ကထည့်ထားတယ်လို့ဒီလိုဆိုတယ်ဒါလည်းဒီဩကာသကိုဘုန်းကြီးတို့မြန်မာနိုင်ငံမှာသာသုံးတာမဟုတ်ဘူးတခြားနိုင်ငံတွေမှာလည်းပဲဗုဒ္ဓဘာသာနိုင်ငံတွေမှာလည်းသုံးတာတီဟိုတို့လည်းပဲဒီတိုင်းပဲသုံးတော့ဩကာသဆိုပြီးတော့ရှေးတုန်းကလည်းပဲတဲ့မွန်နေမှာအဲ့ဒါသုံးတယ်တဲ့အခုလည်းပဲမွန်နေမှာတော့သုံးလိမ့်မယ်ထင်တယ်ဗမာပြည်အပေါ်ကမွန်မွန်ဘိုင်းကဘယ်လိုများပါကြတော့ နော်အောက်ကစအောက်ကစဆိုတော့သူတို့ကတော့အဲ့ဒီလိုသုံးတယ်တဲ့ဆိုတော့အဲ့ဒီအယူအဆရပြောရင်တော့မင်းတို့ဗမာတွေဒီဒီဒီဟိုဘုရားကရောတာရတာတို့မွန်နေကြီးကရတာလို့ဒီလိုပြောတယ်မွန်နေကနော်ဒါလည်းပဲဟုတ်ချင်လည်းဟုတ်လိမ့်မယ်ဘာကြောင့်လဲဆိုတော့ကိုအနောထာမင်းလက်ချက်ကြမှာအထက်မြန်မာနိုင်ငံကထေရဝါဒဗုဒ္ဓဘာသာဖြစ်တာငကူကတော့မဟာယာနအကြီးကြီးတို့ဘာတို့တွေကြီးစိုးနေတာ နောက်အရှင်အရဟံဆိုတဲ့မွန်ဆရာတော်တစ်ပါးကြွလာပြီးတော့အနောထာမင်းကြီးနဲ့တွေ့ပြီးတော့အနောထာမင်းကြီးအကျွတ်တရားရသွားတဲ့အခါမှာဘုရားဘာသာဖြစ်ပြီးတော့ပိဋကတ်တွေရောအတတ်ပညာတွေရောယဟန်သင်္ဃာတော်တွေရောအကုန်လုံးပင့်လာတာပေါ့လေအဲ့ဒီလိုပင့်လာလို့ရောက်တော့မှအဲ့ဒီအရှင်အရဟံကတင်ပြီးတယ်လို့ဒီလိုလဲဆိုတာဒါကတော့ အထောက်ထားမရှိဘူးဒီလိုပဲပြောကြတယ်ဒါပါတော့အဲ့ဒီတော့ကိုဩကတာဩကတာဆိုတဲ့ကြော့ကျိုးဟာဗမာနိုင်ငံမှာယနေ့တန်အောင်အုံဆွဲနေကြတယ်အဲ့ဒီဩကတာကလည်းပဲအမျိုးမျိုးရှိနေတယ်တကြောင်တကားထားတရွာတပုတ်ဆန်းဆိုသလိုပဲနော်ကိုရတာနဲ့သူရတာမတူဘူးအဲ့တော့ဘယ်ဘယ်ဟာပဲဆိုပြီးရှိခိုးရှိခိုးအပြစ်ဖြစ်တယ်လို့တော့မရှိပါဘူးနော်ဒါကုသိုလ်ရဖို့လုပ်တာနော်မိမိ ဖရာတရားတန်ခါကြည်ညိုတဲ့စိတ်နဲ့ဆိုတယ်ဆိုရင်တော့ပြီးတာပါပဲဒါပေမဲ့လို့ဟိုနည်းနည်းဟိုတရားနီးပေါ့လေဝဲကြအသွာလာတရားနီးအဲ့ဒါကိုကြည့်ရှုစစ်ဆေးတဲ့အခါကျတော့အများရနေတဲ့ဟိုကြော့ပုံတွေကနည်းနည်းတရားနီးအချိုးမကျတာလေးရှိတယ်အဲအဲ့ဒါကြောင့်မို့အခုဒီနေ့သုံးမဲ့ဟာကတော့ကိုမဟာစီဆရာတော်နည်းနည်း ဖြစ်နိုင်သမျှပြင်ဆင်ထားတဲ့ကြော်ကန်းဖြစ်တယ်နော်အဲဒီမာရီကြတော့ပြင်ထားတာကတော့ဟိုကောင်းတယ်ပေါ့တရာနီချောတယ်အတိပဲပြည့်တယ်အဲ့တော့ငကွာကွာရပြီးသားရှိနေလို့မပြောင်းကျင်ဘူးဆိုလဲဒါတော့ကိစ္စမရှိပါဘူးကြိုက်တယ်လို့ပဲပေါ့အဲ့တော့ဘုန်းကြီးကတော့ဟောကောင်းတာတော့ကွာပြောတော့မှာပဲလေဟုတ်လားအဲ့တော့ဒါကဒါကပို့ပြီးတော့ကောင်းတယ်လို့ပဲပြောချင်တယ် အဲမာစီဆရာတော်ပြင်တော့ကောင်းတယ်လို့ဒီလိုမဟုတ်ပါဘူးကောင်းတာကကောင်းလို့ကောင်းတယ်ပြောတာမာစီဆရာတော်ပဲပြင်ဒီဖြစ်စေအဲတခြားဆရာတော်ပဲပြင်ဒီဖြစ်စေပေါ့လေဘယ်လိုပုဂ္ဂိုလ်ပဲပြင်ပြင်ကောင်းတာကောင်းတာပဲပေါ့အဲဒါကြောင့်မို့အခုဒီနေ့အဲ့ဒီဩကာသကရောကံကိုအကျယ်အဓိပ္ပာယ်ပြောပြတော့ပေါ့ဒါဒီလိုဆိုတော့ဒါကဗုဒ္ဓဘာသာကျင့်သုံးမှုမှာတကယ်အောက်ခြေသိမ်းဖြစ်သွားတယ်အဲ့ဒီတော့အဲ့ဒီလိုဩကာသကရောတဲ့အခါမှာ မကတော့ခင်မလုပ်တယ်လေဝိချတယ်နော်ယရဏ၃ပါးဖြစ်ယရဏ၃ပါးအဲဘုန်းကြီးရှိရင်လည်းဘုန်းကြီးကိုဝိချအဲ့ဒီလိုဝိချတဲ့အခါကျတော့ကျမ်းဂန်မှာဆိုထားတာကတည်ခြင်း၅ပါးနဲ့ပြည့်စုံအောင်ရှ िख ိုးရဝိချရမယ်ဟိုလူတွေလူတွေနှုတ်တက်နေတာကတော့ထီခြင်း၅ပါးဆိုပြီးတော့နှုတ်တက်နေနော်စာမဆိုတာကတော့တီခြင်း၅ပါးလို့ဒီလိုဆိုတယ်ထားပါတော့လေတီတီခြင်း၅ပါးပဲပြောပြောထီခြင်း၅ပါးပဲပြောပြောအဲ့ဒီ တည်ခြင်း၅ပါးနဲ့ကိုက်ညီအောင်ဝှချရအဲ့လိုဝှချတဲ့အခါကျတော့တည်ခြင်း၅ပါးပြောတဲ့အခါမှာအဲကျမ်းဂန်အမျိုးမျိုးမှာလည်းပဲအဆိုးအဆိုးမတူတာလေးရှိတယ်ဒါပဲလို့တကယ်ကတော့မထူးပါဘူးတကယ်လက်တွေ့လွတ်လပ်တဲ့အခါမှာတော့ဒီလိုပဲလွတ်ရမှာပဲယူထားတဲ့နေရာမှာဟိုတစ်ခုခြံပြီးတော့နောက်တစ်ခုယူတယ်အာစသည်ဖြင့်ပေါ့လေအဲ့ဒီလိုသွားတယ်အဲ့တော့တည်ခြင်း၅ပါးဆိုတာဘာလဲဆိုရင်တဲ့အဲဒူးနှစ်ဖက်ရယ် နော်လက်နှစ်ဖက်ရယ်နှစ်ဖူးရယ်ဒီလိုလဲပြောတယ်ဒူးလက်နှစ်ဖူးထီငါးဥဖြင့်ဆိုတော့အဲ့လိုဆိုထားတာရှိတယ်အဲ့တော့ဒူးကလည်းမြေကြီးမှာထိရမယ်လက်ကလည်းမြေကြီးမှာထိရမယ်မြေကြီးဖြင့်လည်းမြေကြီးပေါ့လေကျမ်းပြင်ဖြင့်လည်းကျမ်းပြင်ပေါ့ပြီးတော့နှစ်ဖူးကလည်းပဲအဲ့ဒီကျမ်းပြင်ပဲပြောကြပါစို့ကျမ်းပြင်ကိုထိသွားရအဲ့တော့တချို့ကတော့လည်းပဲခြေထောက်ရဲ့ နော်ဒူးရဲတဲ့တောင်စစ်ရဲတဲ့လက်ရဲတဲ့ခေါင်းရဲနဖူးရဲငါးခုပေါ့လေတစ်ဖက်ငါးခုနှစ်ဖက်လည်းငါးခုပဲဖြစ်တော့တော့ပေါ့အဲ့ဒီလိုဒီဝှချတဲ့အခါမှာဒူးကလည်းကြမ်းကိုထိရမယ်တောင်စစ်ကလည်းကြမ်းကိုထိရမယ်ဒီလက်ကလည်းပဲကြမ်းဒီဘာခေါ်လဲလက်ဖြံခေါ်တာပေါ့ဟုတ်လားဒီလက်ဖြံရောလက်ဖွားရောကလည်းပဲထိရမယ်နဖူးကလည်းပဲအဲ ဟိုကြမ်းပြင်ကိုကြည့်သွားရမယ်နော်အဲ့ဒီလိုထိအောင်အဲသုံးကျင်ဝှချရမှာပေါ့လေအဲ့ဒီသုံးကျင်ဝှချမှာအခုအဲ့ဒီဝှချပြီးတော့ပြလိုက်မယ်ကဲဥဥတင်တော့ကအဲ့ဝှချတာပြလိုက်ပါရအဲ့နာပဲတကယ် နှစ်ကြိမ်သုံးကြိမ်နဲ့ဒါဒါယောက်ျားတွေကတော့အဲ့လိုပဲဥချလိုက်မယ်အမျိုးသမီးတွေအနေနဲ့လည်းပဲယောက်ျားလိုဆောင်းကြောင်ထိုင်ပြီးဝိုးချတာမဟုတ်ပြီမဲ့လို့အဲဒလောင်စစ်ကနော်ကြမ်းပြင်ကိုထိသွားပြီးတော့လက်နှစ်ဖက်ကလည်းကြမ်းပြင်ထိပြီးတော့နှစ်ဖူးနဲ့ထိအောင်ဒါဝိုးချတတ်ဖို့ ဒါအရေးကြီးတယ်တဲ့အဲ့ဒါကတည်ခြင်း၅ပါးပြည့်စုံသွားဝိချာနီးတဲ့အဲ့လိုဝိချာပြီးတဲ့နောက်ဘုရားတရားတန်ခါယရဏ၃ပါးဆရာသမားကတော့အဲ့ဒီကတော့ကျိုးလေးဒါအခုဖတ်မယ်တိတိဆရာလိုက်ပြီးတော့ကြည့်ကြပါအဲတချို့တွေလည်းရပြီးသားပါဩကာတဩကာတဩကာတ ကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်တိမ်ပပျောက်ငြိမ့်၍အသက်ရှိစွာအနာမဲ့ရေးရံဘေးကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာခရယရနာတရားယရနာတန်ခါယရနာဒီဟုသောယရနာမြတ်၃ပါးတို့ကိုအယုအသေးအလေးအမြတ်လက်အုပ်မိုး၍ရှိခိုးပူဇော်ဖူးမြော်မှန်လျော့ကတော့ပါဤအရှင်ဖရာ တတော်ရသောဤကောင်းမှုကံစေတနာတို့ကြောင့်အပယ်လေးပါးကတ်သုံးပါးရပ်ပြစ်ရှစ်ပါးရန်သူမျိုး၅ပါးဝိပတ္တိတရား၄ပါးဗျာတနာတရား၅ပါးအနာမျိုး96ပါးမိစ္ဆာဒိဋ္ဌိ62ပါးတို့မှအခါခတ်သိမ့်ကင်းလွတ်ငြိမ့်သည်သာဖြစ်၍မေတ္တရားဖူတရားနိဗ္ဗာန်တရားတော်မြတ်ကို လေရင်မြန်စွာရပါလို့ဤအရှင်ဖရာဒါကြောတာပေါ့လေနော်အဲ့ဒီကြောကမှာအဲ့ခုနပြောခဲ့တဲ့အတိုင်းပဲဩကာသဩကာသဩကာသလို့ဆိုတာကတော့တပြည့်တော့ရှ िख ိုးကြောပရစေလို့ခွင့်တောင်းတဲ့သဘောပါပဲ ကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပြောင်းငြိမ်း၍အသက်ရှိစွာအနာမဲ့ရည်ရံပြီးကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာအဲ့ဒါကဘာပြတယ်လဲဆိုတော့အခုလိုကတော့တာရဲ့ရည်ရွယ်ချက်နော်ဘယ်လိုရည်ရွယ်ချက်နဲ့ကတော့တယ်သို့မဟုတ်ဘယ်လိုအကျိုးလိုလားလို့ကတော့တယ်အဲ့ဒီရည်ရွယ်ချက်သို့မဟုတ်ကတော့ရခြင်းရဲ့အကြောင်းဒါကိုပြောပြတယ်အဲ့ဒီမှာ ကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပြောင်းငြိမ်း၍ဒါကရည်ရွယ်ချက်တစ်ခုအသက်ရှိစွာအနာမဲ့ရည်ရန်ဘေးကင်းညွန်ကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငှာကရည်ရွယ်ချက်တစ်ခုဒီရည်ရွယ်ချက်နှစ်ခုနဲ့ယရဏ၃ပါးကိုကတော့တယ်အဲ့တော့ကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပြောင်းငြိမ်း၍မိမိတို့ဒီနေထိုင်နေတဲ့အခါမှာ တခါတခါကာယကံမှုလွန်ကျူးမိတာလေးတွေရှိမယ်တခါတခါဝစီကံမှုလွန်ကျူးမိတာရှိမယ်တခါတခါလည်းမနောကံပြစ်မှန်းမိတာရှိမယ်ရှိခဲ့လို့ရှိရင်လည်းအဲ့ဒီအပြစ်ခတ်သိမ်းအလုံးသောအပြစ်တွေပပျောက်ငြိမ်း၍ပျောက်ပါစေခြင်းအကျိုးမှာဒါကရည်ရွယ်ချက်တစ်ခုအဲ့တော့ကာယကံဆိုတော့ပါတော့ဒီနေရာမှာဟိုမကောင်းတဲ့ကာယကံ အကုသိုလ်ကာယကံဒုစရိုက်ကိုဆိုးလို့တယ်နော်ကာယကံဆိုတာကောင်းတာလည်းကာယကံလို့ခေါ်တယ်မကောင်းတာလည်းကာယကံလို့ခေါ်တယ်ခန္ဓာကိုယ်နဲ့အခုခုနဝှချတယ်ဆိုတော့ဒါကောင်းတဲ့ကာယကံပေါ့ဒါဆိုတော့သူများတက်တတ်တဲ့သူစားကိုယ်တဲ့ကာယကံဆိုရင်ဒါမကောင်းတဲ့ကာယကံအဲ့တော့အခုဒီမှာတော့မကောင်းတဲ့ကာယကံကိုဆိုးလို့တယ်အဲ့တော့ကာယကံဝစီကံမနောကံတိဟုသောပြစ်ခတ်သိမ်းပပြောင်းခြင်း၍အဲမိမိမှာဒီကာယကံဝစီကံမနောကံ သုံးပါးလုံးဖြင့်ဖြစ်စေနှစ်ပါးဖြင့်ဖြစ်စေတစ်ပါးဖြင့်ဖြစ်စေလွန်ကျူးမိထားတဲ့အပြစ်ရှိရင်အဲ့ဒီအပြစ်ပျောက်ဖို့ရာအခုရှ िख ိုးပါတယ်လို့ဒီလိုဆိုလို့အဲ့ဒါဒီဟာနဲ့ပတ်သက်ပြီးတော့ရှိသမျှအပြစ်တွေဒီရှ िख ိုးလိုက်တာလေးနဲ့ဝှချလိုက်တာလေးနဲ့ပဲပျောက်တော့မလားပျောက်ရမလားအမေအမေပု္ပ္ပာကရှိလာပြန်နော်အမှန်ကတော့ဟိုတေးငယ်တဲ့ကာကံဝစီကံမနောကံမျိုးကတော့အဲ ဘာခေါ်မလဲပပျောက်သွားနိုင်တယ်ပေါ့အကျိုးသူတော့အကျိုးမပေးဘဲနဲ့ကုသိုလ်ကောင်းမှုကများတော့ကုသိုလ်ကောင်းမှုကအကျိုးပေးသွားနိုင်တယ်ကြီးကျယ်တဲ့ကာကံစီကံမနောကံကတော့တကယ်ကတော့မပြောင်းနိုင်ပါဘူးတခါတခါကျတော့ဘယ်လိုရှိတတ်တယ်လို့ဆိုတော့အင်းသီလရှိတဲ့ပုဂ္ဂိုလ်ဆရာသမားတို့ကိုစိတ်ထဲကပြစ်မှန်းမိတာလေးတွေရှိတယ်သို့မဟုတ် ဝေဖန်ပြောဆိုမိတာလေးတွေရှိတတ်တယ်ပေါ့။အဲ့ဒီလိုအပြစ်မျိုးလေးတွေရှိထားတဲ့အခါမှာအဲ့လိုအပြစ်မျိုးပြောက်အောင်ကတော့ခုလိုတောင်းပန်ရင်ရတယ်တဲ့။တကယ်ပြမထားတဲ့ပုံကိုရှိတယ်ဆိုရင်တော့အဲ့ဒီပုံကိုရှိထံသွားပြီးတော့ဒါတောင်းပန်ရတာပေါ့။အကယ်၍အဲ့ဒီပုံကပြန်တည်သွားပြီပြန်တော်မူသွားပြီဆိုရင်လည်းပဲတင်းချမ်းရှိရင်တင်းချမ်းသွားပြီးတော့တောင်းပန်ရတယ်။အဲ့ဒီလိုမှမရှိတော့ဘူးဆိုရင်လည်းပဲ အဲမြတ်စွာဘုရားဆင်းတူတော်ရှိမှပဲဖြစ်ဖြစ်ဆရာတခြားဆရာသမားတူဥရှိမှဖြစ်ဖြစ်ဒါတောင်းပန်ရတာပေါ့ဒီလိုမှမဟုတ်ဘူးဆိုရင်မိမိဖာသာမိမိတယောက်တည်းပဲအာတကယ်ယူယူသားသားစိတ်နဲ့ပေါ့လေတောင်းပန်ရင်အဲ့ဒီလိုဟိုတိတိဖွဲပဲဆိုတော့အဲ့လိုကာကံစီကံမနောကံအပြစ်ကတော့ပြေပြောက်နိုင်ပါတယ်တဲ့နော်ကြီးကျယ်တဲ့ကာကံစီကံမနောကံဆိုတာကတော့မပြေပြောက်နိုင်ပါဘူးဟာဒါပေမဲ့လို့ ဘုရားရှိခိုးတဲ့ခါမှာတော့ဒီအားထည့်ပြီးတော့ဆိုလေးဆိုထားကရှိနေကြတာအဲဒါကြောင့်မို့အဲအပြစ်ခတ်သိမ်းပပျောက်ငြိမ်းဖို့ရာနော်ကတော့တယ်ဆိုဆိုတဲ့ခါမှာအဲ ပြောင်းနိုင်တဲ့အပြစ်ဆိုရပါစို့အဲဒီပြောင်းနိုင်ပြောင်းနိုင်လောက်တဲ့အပြစ်ကြောက်ပါစေခြင်းအကျိုးငါဆိုရှ िख ိုးပါတယ်လို့ဒီလိုပဲအဓိပ္ပာယ်ယူရအောင်အဲ့ဒီနောက်တစ်ခုကတော့ဗါတော့အသက်ရှည်စွာ အနာမဲ့ရေးရံပေးကင်းညောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငါတကယ်လို့ကိုက ကာကံစီကမနောကံနဲ့ပြမထတာမရှိဘူးနော်အဲ့ဆိုမရှိတဲ့ပုဂ္ဂိုလ်ကရောဟိုကမလို့ရတော့ဘူးလားမကြောရတော့ဘူးလားဒီကြောရတာဟာအပြစ်ရှိမှပဲဒီအပြစ်ဒီပြောက်အောင်ကြောရမှလားလို့မေးเสียရှိတယ်ဒါကြောင့်မို့အပြစ်ရှိရင်လည်းပြောက်အပြစ်မရှိရင်လည်းပဲအသက်ရှည်စွာအနာမဲ့ရေးရံဘေးကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာကောင်းမှုမင်္ဂလာဆိုတာဒီနေရာမှာဟိုဖရာတရားတန်ခါဆရာမိဘကို အယူအသေးပြုတဲ့ကောင်းမှုမင်္ဂလာကတော့တဲ့ကောင်းမှုမင်္ဂလာအဲ့ဒီအယူအသေးပြုတဲ့ကောင်းမှုမင်္ဂလာကိုလုပ်ရင်အသက်ရှည်ခြင်းနော်အစင်းလှခြင်းချမ်းသာများခြင်းခွန်အားကြီးခြင်းဆိုတဲ့အကျိုးတရားတွေကိုရနိုင်တယ်လို့မြတ်စွာဘုရားဓမ္မပဒမှာဟောထားတာရှိတယ်။အဲအဲ့ဒါကြောင့်မို့အခုလည်းပဲအသက်ရှိဖို့ရန်နော်ကောင်းမှုမင်္ဂလာ အနာမဲ့ရေယောဂကင်းဖို့ရာ ကောင်းမှုမင်္ဂလာ ယံဘေးကင်းကြောင်းဘေးရန်ကင်းဖို့ရာကောင်းမှုမင်္ဂလာဒီကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာလည်းပဲမြတ်စွာဘုရားတရားတန်ခါဆိုတဲ့ယရဏသုံးပါးဆရာမိဘတို့ကိုကတော့ပါတယ်လို့ဒီလိုဆိုလို့တယ်ဒါကြောင့်ဒီနေ့မှာရည်ရွယ်ချက်နှစ်မျိုးရှိတယ်ပထမတစ်မျိုးကပါတော့အပြစ်နော်ကြောက်နိုင်တယ်မြတ်အပြစ်ကြောက်ပါစေခြင်း အကျိုးမှာဒုတိယတစ်မျိုးကပါတော့ကုသိုလ်မင်္ဂလာဖြစ်ပါစေခြင်းအကျိုးမှာ အဲဒီအကျိုးနှမျိုးကိုရည်ရွယ်ပြီးတော့ရစ်ခိုးပါတယ်ကောင်းမှုမင်္ဂလာဖြစ်ပါစေခြင်းကျိုးမှာဖရာယတနာတရားယတနာသံဃာယတနာဒီဟုသောယတနာမြတ်၃ပါးတို့ကိုဖရာကိုလည်းပဲယတနာလို့ခေါ်တယ်တရားကိုလည်းပဲယတနာလို့ခေါ်တယ်သံဃာကိုလည်းပဲယတနာလို့ခေါ်တယ်ယတနာဆိုတာဘာတော့ဟမ်ယတနာဆိုတာဘာလဲယတနာဆိုတဲ့ စကလုံးရဲ့အဓိပ္ပာယ်ကိုကျမ်းဂန်နေမှာကတော့အဓိပ္ပာယ်အမျိုးမျိုးနဲ့ဖွင့်ပြထားတာရှိတယ်နော်အယုအသေးပြုတ်တိုက်တဲ့ဟာကိုလည်းပဲအဲတော့အဲလေနှစ်သက်မြန်လို့အပ်တဲ့ပစ္စည်းမျိုးကိုလည်းပဲယတနာလို့ခေါ်တယ်တဲ့ပြီးတော့အဖိုးတဏ္ဍာကိုလည်းပဲယတနာလို့ခေါ်တယ်ဒါတော့မှန်တယ်ပေါ့နော်ယတနာဆိုရင်အဖိုးတဏ္ဍာပေါ့ကြောင်းမြတ်ယတနာတွေဆိုရင် အဲဘာခေါ်လဲပြည်တံပရမယတို့ဘာဆိုတာကြားဘူးတယ်မလားနော်အဖိုးမျိုးမပြတ်တယ်မပြတ်နိုင်အောင်တန်ဖိုးရှိတယ်အဲ့လိုအဖိုးတန်နဲ့အဲပစ္စည်းဝတ္ထုမျိုးကိုလည်းပဲယတနာလို့ခေါ်တယ်အတုမရှိတဲ့ပစ္စည်းမျိုးကိုလည်းပဲယတနာလို့ခေါ်တယ်အဲသူနဲ့တူတဲ့ပစ္စည်းမျိုးမရှိဘူးပေါ့လေနော်ပြီးတော့မြင်ရခဲတာတွေ့ရကြုံရခဲတဲ့ပစ္စည်းမျိုးကိုလည်းပဲယတနာလို့ခေါ်တယ် ပြီးတော့ဒီမြင့်မြတ်တဲ့ပုဂ္ဂိုလ်တွေသုံးဆွဲတဲ့ဝတ္ထုပစ္စည်းတွေကိုလည်းပဲယတနာလို့ခေါ်တယ်။အခုဖရာယရနာတရားယရနာသံဃာယရနာဆိုတဲ့ယရနာသုံးပါးဟာ ခုနပြောခဲ့တဲ့အဓိပ္ပာယ်နဲ့အကုန်လုံးဟတ်မိပါတယ်။အယုဒိပြုတတ်တဲ့နော်ဖရာတရားသံဃာဆိုတာအယုဒိတတ်တဲ့လေးစားတတ်တဲ့မြန်လို့တတ်တဲ့ပူဇော်တတ်တဲ့အဲဒီကုန်နေနဲ့ပြည့်စုံတဲ့ဖရာတရားသံဃာယရနာသုံးပါ။ အဖို့တန်တယ်ဆိုတော့တန်ဖိုးမပြတ်နိုင်ဘူးပေါ့ဘုရားတရားတန်ခါဆွဲရဏသုံးပါးဟာဘလောက်တာတန်ဖိုးရှိပါတယ်လို့ဘယ်လို့မှဖြတ်လို့မရအောင်ဆိုတော့အတုမရှိဘူးတဲ့နော်လောကမှာမြတ်စွာဘုရားဟာ လူသားစင်စစ်ဖြစ်တော်လဲပဲရှိရှိသမျှတတ္တဝါနတ်တွေမြမာတွေတဲ့တွဲပူပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တော်မူတယ်မြတ်စွာဘုရားနဲ့အတူဆိုတာမရှိဘူးတဲ့ ဒီလိုမြတ်စွာဘုရားနဲ့အတူမရှိဘူးဆိုတာနောက်ကြမှဟိုပုဂ္ဂိုလ်တပည့်တွေယဟန်တွေကပြောတဲ့စကားမဟုတ်ဘူးမြတ်စွာဘုရားကိုတော်တိုင်ဒီစကားကိုမိန့်ကြားခဲ့တယ်မြတ်စွာဘုရားကိုတော်တိုင်ဥပကဆိုတဲ့ယဟန်တက္ကဒုံကြီးနဲ့တွေ့တဲ့အခါမှာပြောပြန်ပြောတယ်ပြန်ပြီးတော့ဖြေတဲ့အခါကျတော့ငါမှအတူပုဂ္ဂိုလ်ဆိုတာမရှိဘူးဆိုတာကို ရဲရဲတော့ပြောပြောပြောပြောကြတော့မူခဲ့တယ်နော်အဲဒါကြောင့်မို့မြတ်စွာဘုရားဆိုတာလောကမှာအတုမရှိဘူးမြတ်စွာဘုရားဟောတော်မူထားတဲ့တရားဆိုတာရောတဲ့မြတ်စွာဘုရားဟောတော်မူထားတဲ့တရားနဲ့တူတဲ့တရားများလောကမှာရှိရလားတဲ့ဟိုလွန်ခဲ့တဲ့အပတ်ကပြောခဲ့တဲ့ပဋိစ္စသမုပ္ပါတရားမျိုးနော်နောက်နောက်လည်းအခွင့်သိရင်ပြောမယ်ပဋ္ဌာန်းဆိုတဲ့တရားမျိုးတခြားဘာသာဘယ်မှာရှိနိုင်လဲဘယ်မှာမှမရှိနိုင်ဘူး သူနဲ့တူတဲ့တရားရလို့မရှိဘူးနော်ပြီးတော့တွေ့ရခဲ့တယ်မြင်ရခဲ့တယ်ကြုံရခဲ့တယ်မြတ်စွာဘုရားကိုအခုအခုခေတ်မှာတော့တွေ့ကြုံမြင်နေကြတော့မြတ်စွာဘုရားအဲတွေ့ရကြုံရဖို့ကမခဲရင်ဘူးလို့ပဲဒါထင်နေကြတယ်ဘုရားဆင်းတုပဲဆိုတော့အခုကြောက်မှာဘုရားဆင်းတုရှိတယ်မိဘတို့အိမ်မှာလည်းဘုရားဆင်းတုရှိတယ်ဒါမခဲရင်ဘူးလို့ဒီလိုထင်တယ်ဒါမှမဟုတ်ဘုရားတဆူတဆူဟာ နော်တခါတခါမှသာ ကဘာမှာပေါ်ပေါက်တယ်ဖယားမပွင့်နဲ့လုံးဝမပွင့်နဲ့ကဘာပေါင်းလည်းပဲများစွာရှိတယ်အဲ့တော့ဖယားတဆူတဆူဖြစ်ဖို့ရာ ပါရမီဘယ်လောက်ဖြည့်ရလဲအနည်းဆုံးဘယ်လောက်လဲလေးအတင်ချိန်နဲ့ကဘာပေါင်းတသိန်းနဲ့နော်လေးအတင်ချိန်နဲ့ကဘာပေါင်းတသိန်းဆိုတော့ကဘာပေါင်းလေးအတင်ချိန်နဲ့တသိန်းလို့ဒီလိုဆိုလို့တယ် တချို့ဘုရားကြတော့အဲ့ဒီတဲ့ပို့ပြီးတော့ပါရမီဖြည့်ရတယ်ဘယ်လောက်လဲရှစ်အတင်ချေနဲ့ကဘာပေါင်းတသိန်းတဲ့တချို့ဘုရားကြတော့16တင်ချေနဲ့ကဘာပေါင်းတသိန်းနော်အဲ့ဒါလောက်ကြာအောင်ပါရမီဖြည့်ပြီးမှဘုရားဖြည့်ရတာအဲ့တော့ဘုရားတဆုတဆုဖြည့်ဖို့ကအချိန်အကြာကြီးအကြာကြီးပါရမီဖြည့်ရတယ်ဆိုတော့ဘယ်လိုလုပ်ပြီးတော့ဘုရားတွေခဏခဏတွေ့နိုင်မလဲနော်အခုဗဒကဘာမှာဘုရားဗန္နစုပွင့်ပွင့်ခဲ့ပြီးပြီလေ လေးစုပွင့်ခဲ့ပြီပြီနောက်ထပ်တစုပွင့်အောင်မယ်လို့ဆိုတယ်အဲ့ဒါဗတ္တကဘာဆိုတဲ့တကဘာဆိုတာနှစ်အပြင်ဘယ်လောက်ကြာတယ်လို့ကိုမပြောနိုင်လောက်အောင်ကြာတဲ့အချိန်တာရှိတယ်အဲ့ဒီဗတ္တကဘာမှာကိုလေးစုသာပွင့်တယ်ပွင့်ခဲ့သေးတယ်နောက်တစုပွင့်အောင်မယ်ဆိုတော့ငါးစုတည်းပဲပွင့်ပြီးရင်ဒီကဘာကြီးပြက်ဆိုတော့ဘုရားတစုတစုပွင့်ဖို့အလွန်ခဲရင်နဲ့ အဲ့ဒီဘုရားပွင့်ဘုရားတဆူပွင့်နေတဲ့ပွင့်နေတဲ့အခါမှာတော့လည်းပဲကိုကဘုရားကိုတွေ့ရကြုံရဖို့အလွန်တရာခဲရင်အဲ့ဒါအခုမြတ်စွာဘုရားပြိဋိဘံပြုတ်သွားပြီးပြီမယ်လို့မြတ်စွာဘုရားရဲ့တရားတော်တွေကရှိနေတယ်တပိသားတန်ခါတော်တွေကရှိနေတယ်အဲ့တော့မြတ်စွာဘုရားကပြိဋိဘံပြုတ်ကနီးမှာငါပြိဋိဘံပြုတ်ပြီးရင်ငါဟောထားခဲ့တဲ့တရားတွေဟာသင်တို့အတွက်ဆရာဖြစ်လိမ့်မယ်လို့ဒီလိုဟောထားခဲ့တယ် ဒါကြောင့်မို့မြတ်စွာဘုရားကပြိဋိဘံပြုကံဤမှာဘယ်ဘယ်ယဟန်ဟာငါနေရာယူစေလို့ဒီလိုလွှဲတော်တာမျိုးမရှိဘူးအရှင်အာနန္ဒာကအဲ့လိုလွှဲလိမ့်မလားလို့ तू ကမျောလင့်ပြီးတော့နေခဲ့တယ်မြတ်စွာဘုရားကိုလျှောက်တဲ့ခါမှာမြတ်စွာဘုရားကငါမှာဒီလိုဆွဲလန်းဟိုတပည့်တပန်းပေါ်ဆွဲလန်းတာမျိုးဘာမှ မရှိဘူးအဲ့လိုမရှိတဲ့အတွက်ကြောင့်မို့ငါအနေနဲ့ဘဒူဟိုငါရာတွေယူရစ်ဆိုတာမျိုးမပြောဘူးတဲ့ အဲ့တော့ငါသင်ကြားထားတဲ့တရားတွေကငါတည်သွားတဲ့အခါမှာသင်တို့ရဲ့ဆရာဖြစ်လိမ့်မယ်လို့ဒီလိုမြတ်စွာဘုရားကမိန့်သွားတယ်။ဒါကြောင့်မို့မြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်ဟိုဘုရားနေရာမှာဆက်ခံတဲ့ပုဂ္ဂိုလ်လို့မရှိမရှိခဲ့ဘူး။မြတ်စွာဘုရားမရှိတော့ပေမဲ့လို့မြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကရှိနေတယ်။အဲမြတ်စွာဘုရားဟောဟောတော်မူထားတဲ့တရားတွေရှိနေရင်မြတ်စွာဘုရားတက်တော်ထင်ရှားရှိသလိုပဲအဲဘုရားနဲ့တွေ့နေရတယ်လို့ဒီလိုပဲယူဆရမယ်။နော်ဒါကြောင့်မို့ အခုအခုလက်ဒီဒီနေ့အခုရှိတဲ့ဒကာဓမ္မတွေအနေနဲ့မြတ်စွာဘုရားနဲ့တွေ့နေတယ်လို့ပဲဆိုရအဲဒါအလွန်ခဲခဲရင်းရင်းတွေ့တာနော်မိမိကလည်းပဲလူဘဝရပါအောင်မှလူဘဝရပြီးတော့လည်းပဲအဲတမာဒိဋ္ဌိဆိုတဲ့ဗုဒ္ဓဘာသာဖြစ်ပါအောင်မှနော်အမျိုးမျိုးကြုံခဲ့တယ်ပေါ့လေအဲ့လိုတွေ့ရမြင်ရခဲ့တဲ့အတွက်ကြောင့်မို့ဘုရားတရားတန်ခါကိုယတနာလို့ဒီလိုခေါ် ပြီးတော့မြင့်မြတ်တဲ့ပုံကိုယ်တွေသုံးဆောင်တယ်ဆိုတာကတော့အရိယာအစရှိတဲ့သူတော်ကောင်းတွေနော်ဒီသူတော်ကောင်းတွေအဲမြတ်စွာဘုရားကိုစီကတ်တဲ့ကိုယ်ွယ်တဲ့မြတ်စွာဘုရားရဲ့တရားတော်တွေကို လိုက်နာတယ်ကျင့်ကြံတယ်အားထုတ်တယ်အဲ့ဒီလိုကျင့်ကြံအားထုတ်တာ နော်မြတ်စွာဘုရားကိုဒီအကျင့်ဖြင့်ပူဇော်တာဒါကိုပဲသုံးဆောင်တယ်လို့ဒါသုံးရတာပေါ့အသုံးအသုံးပြုတယ်လို့သုံးရတာ အဲ့တော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအသုံးပြုတဲ့ပစ္စည်းကိုယတနာလို့ခေါ်တယ်လို့ပဲအရိယာဆိုင်ရှိတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေစိကကိုးကွယ်တဲ့နော်အာကြင်ကြံအားထုတ်တဲ့တရားဒီအဲ့ဒီဖရာတရားတန်ခါယတနာ၃ပါးကိုယတနာလို့ဒီလိုခေါ်တယ်ဒါကြောင့်မို့ဖရာယတနာတရားယတနာတန်ခါယတနာဒီဟုသောယတနာပြန်၃ပါးတို့ကို အယူအသေးအလေးအမြတ်လက်အုပ်မိုး၍နော်ယူယူသေးသေးရှ िख ိုးပါတယ်ရှ िख ိုးတယ်ဆိုတာယူသေးလို့ရှ िख ိုးတာပေါ့မယူသေးရင်ရှေ့မခိုးဘူးနော်ဒါကြောင့်ရှ िख ိုးတဲ့ခါမှာယူယူသေးသေးလေးလေးစားစားရှ िख ိုးမိဖို့အရေးကြီးတယ်တခါတခါကျတော့ပို့ပေါ်စားစားလှုပ်တတ်ကြတယ်ဝတ်ဝတ်ချတာလဲတောင်အောင်ရုံလေးဝတ်ချသွားလဲကြတယ်နော်အဲ့လိုမျိုးမဖြစ်စေနဲ့ဘုရားတရားတန်ခါကိုရှ िख ိုးပြီးဥချပြီးဆိုရင်တော့ခုနပြောတဲ့အဲတည်ရင်၅ပါးနဲ့ ရိုးရိုးသေးသေးဝဥချဝဥချဖို့ဒါအရေးကြီးတယ်အယိုသေးအလေးအများလေးလေးမြတ်မြတ်ပေါ့လေစိတ်ထဲမှာလေးစားတဲ့စိတ်နဲ့လက်အုပ်မိုး၍ဆိုတာတော့ဒါတချို့လည်းလက်စုံမိုး၍လို့ဒီလိုလည်းရှိတယ်ထားပါတော့ဘယ်လိုပဲဖြစ်ဖြစ်ဒါကတော့ရတယ်လက်စုံမဖြစ်လက်စုံဆိုတော့လက်နှစ်ခုအစုံပေါ့လေလက်အုပ်မိုး၍ဆိုတော့ဒီဟိုနဖူးပေါ်မှာဒီလိုလက်တင်ထားတာဟိုဒါလက်အုပ်မိုး၍ရှိခိုးပူဇော်နော်ဖူးမြုံမန်လျော့အော်ပိတ်ကောင်းနေတာ ဖူးမြော်တယ်မြတ်စွာဘုရားကို ကြည်တယ်မြင်တယ်ပေါ့လေဒါဖူးမြော်တယ်မန်လျော့ကတော့ပါဤကတော့တဲ့ခါမှာတဲ့ရှိသမျှမာမာနတွေကိုအလုံးချပြီးတော့ကတော့ပါတယ်တဲ့ဒါသိမှန်တယ်ပုဂ္ဂိုလ်တယောက်ကိုကိုကဝှချတယ်ဥချတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ကိုယ်မှမန်ရှိသေးရလားမန်မရှိဘူးမန်ရှိနေရင်ဥမချနိုင်ဘူးဖယားပဲဖြစ်ဖြစ်ဘုရုပဲဖြစ်ဖြစ်ပေါ့လေကိုကမန်ရှိနေမယ်ဆိုရင်ဥမချနိုင်ဘူး ဥချတယ်ဆိုတဲ့ကမိမိမှာဒီမာမာနတွေကင်းစင်သွားပြီဒါကြောင့်မို့မန်လျှော့ကတော့ပါဤဒီမန်ကိုငါပဲဆိုတဲ့ထင်ခဲ့တဲ့မန်ပေါ့လေဒီမန်ကိုမာမာနကိုချပြီးတော့ကတော့ပါတယ်လို့ဒီလိုဆိုလိုတယ်တဲ့ဒါကြောင့်မို့ဒီမြတ်စွာဘုရားကိုဥချတာနဲ့ပဲကုသိုလ်ရတယ်ဆိုတာဒါတွေပဲနော်ဥချနေတဲ့အချိန်ကလေးမှာ မြတ်စွာဘုရားပေါ်မှာယူသေးတဲ့စိတ်လေးစားတဲ့စိတ်မြတ်နိုးတဲ့စိတ်ပူဇော်တဲ့စိတ်ဒါကုသိုလ်စိတ်တွေဖြစ်နေတယ်အဲ့လိုရှိခိုးပူဇော်ဖူးမြော်ဒီဝှချနေတဲ့အခါမှာကိုယ်မှာမာမာနဆိုတာမရှိဘူးမာမာနရှိရင်ဥချလို့ပဲမရဘူးအဲဒါကြောင့်မို့မာမာနကင်းတာအကုသိုလ်လည်းပဲကင်းနေတယ်အဲ့ဒီလိုရှိခိုးကြော့တဲ့အခါမှာဒီအထက်ကပြောခဲ့တဲ့အသက်ရှိစွာအနာမေယိယံပိကင်းညောင်းကောင်းမှုမင်္ဂလာတွေကိုယ်မှာဖြစ်နေတယ် ကောင်းပြီအဲ့တော့ဒါကဘုရားတရားတန်ခါယရဏသုံးပါးကိုကတော့တာအဲ့တော့ဆရာတော်တွေလည်းရှိနေပြီဆရာတော်တွေကိုလည်းဘုရားတရားတန်ခါနဲ့အတူတူကတော့တဲ့အခါကျတော့ဘာထက်ဆိုတယ်လဲဆိုတော့ယရဏမြတ်သုံးပါးရဲ့နောက်ကဆရာသမားဆိုတာဘာထက်ဆိုဘုရားယရဏတရားယရဏတန်ခါယရဏဒီဟုသောယရဏမြတ်သုံးပါးဆရာသမားတို့ကိုအယုအသေးအလေးမြတ်ရှိသွားပါလား အကယ်၍ကိုကမိဘကိုကြော့မယ်ဆိုရင်လည်းပဲနော်ယရဏမြတ်၃ပါးအဲမိဘနှစ်ပါးတို့ကိုဒီလိုထည့်ဆိုရမှာပေါ့အဖိုးအဖွားကိုကိုကကြော့တယ်ဆိုရင်လည်းပဲအဖိုးအဖွားတို့ကိုဒါဒါဒီနေရာလေးမှာကိုကိုကြော့တဲ့ပုဂ္ဂိုလ်ကိုထည့်ထည့်ထည့်ထည့်ပြီးတော့ဆိုသွားရမယ်အဲရှိကတော့ဖရာတရားတန်ခါတော့ပါပစီပေါ့လေဖရာတရားတန်ခါနဲ့အတူတကွနော်ကတော့ပါတယ်ဆိုတဲ့အတိပဲအဲ့ဒါလို့ကတော့လိုက်တဲ့အခါကျတော့ ဟိုဘုန်းကြီးဘုန်းကြီးကိုကြော့တဲ့အခါကျတော့ဒါဒါပြီးတဲ့အခါကျတော့ဘုန်းကြီးကဆူပေးတယ်အဲတချို့ကတော့လည်းပဲဟိုနောက်အပိုက်ပါဆိုပြီးလို့ဆုံးမှဆူပေးတယ်ဒါကတော့အမျိုးမျိုးပဲအာသူယုတ်တိကြည့်ရရင်တော့ကိုဟိုနောက်နောက်အပိုက်ဆူတောင်းတဲ့အပိုက်ကကိုယ့်ဖာကိုဘုရားရှိခိုးတဲ့အခါမှာဆူဖို့ပဲရှိတယ် အကယ်၍ဆရာတော်တန်ဃာတော်ရဲ့ရှိမှကိုကသီလယူတယ်ဆိုကြော့တယ်သီလခံယူတော့မယ်ဆိုရင်တော့ဖူးမြော်မှန်လျော်ကြော့ပါရဲ့ရှင်ဖရာဆိုရင်ဒါပြီးတယ်အဲဒီအဲဒီခါမှာဆရာတော်ကဆူပေးမယ်အဲ့တော့ဆူပေးတဲ့ခါတာမှလည်းပဲဟိုဆူပေးတဲ့ပုံကိုရဲ့အာဝေဇန်းအလိုက်ပေါ့လေဆူပေးအရှိအရှိကြီးဆူပေးတဲ့ဆရာတော်လည်းရှိမယ်တူလိုဆူပေးတဲ့ဆရာတော်လည်းရှိမယ် ရန်ကုန်မှာဆရာတော်ကြီးတစ်ပါးရှိတယ်တဲ့အဲဒီဆရာတော်ကြီးစုပေးရင်45မိနစ်လောက်ကြာတယ်။အဲတချို့ကြတော့လည်းပဲအဲတောင်းလဲဆိုလည်းပြည့်စီဆိုတော့တူတူလေးပဲပေးလိုက်တော့တယ်ပေါ့နော်။အဲဒီစုပေးတာနဲ့ပတ်သက်ပြီးတော့လည်းပဲဒီအခုဒီယရဏဂုံကြီးဆိုတဲ့ကျမ်းစာမှာဟိုဆရာတော်တောင်မြို့ဆရာတော်လို့ခေါ်တဲ့ဆရာတော်အရှင်စနကပြိဝန္တရေးထားတာလေးရှိတယ်။နော်။ စုပေးတဲ့ရမရကို ပထမစဉ်းစားသင့်၏တဲ့ဒါဘုန်းကြီးကတော့စုပေးပြီဆိုတော့အာဟိုစုပေးတဲ့ခါမှာလည်းဘုန်းကြီးကအမျိုးမျိုးအများကြီးလည်းပဲထည့်ပြီးတော့ပေးရင်ပေးမယ်ပေါ့လေနော်ဘယ်လိုပဲဆိုစုပေါ့လေအဲ့လိုရှိကိုပူဇော်ဖို့မြောင်မှလည်းကတော့အတော်ကောင်းမှုကစေနာတို့ကြောင့်စသည်ဖြင့်ပေါ့လေဆိုသွားမယ်အဲ့လိုစုပေးတဲ့ခါမှာလည်းစုပေးတဲ့ရမရပထမစဉ်းစားသင့်၏တဲ့အဲ့တော့ဇတ်တော်တွေထဲမှာရှင်ပိစေကဗုဒ္ဓတွေနဲ့တွေ့လို့ တစုံတစ်ခုလှူပြီးတော့ဆူတောင်းတဲ့အခါမျိုးရှိတတ်ရှိတယ်နော်အဲ့လိုဆူတောင်းတဲ့အခါကျတော့ရှင်ပိစ္ဆေကဗုဒ္ဓကဘာပြောလဲတောင်းတာတိုင်းပြည့်စုံစေနော်တောင်းတဲ့ဆုနဲ့ပြည့်စေလို့ဒါလေးတူတူလေးဆိုတော့တယ်ဟိုအိစိတံပဋိတံတုံရှံခိပမေဝသမိစတုတပ်ပိပူရင်တုသင်္ကပ္ပစံတော်ပါဏရတောယထာဒါလေးပဲဒီကာလလေးတစ်ပုဒ်ဆိုပြီးသွားပြီဒါသူစုပေးရဘယ်လောက်ကြာလဲစက္ကန့်20လောက်ကြာချင်းကြာနော်အဲ့တော့မင်းမင်းတောင်းတဲ့အတိုင်းပြည့်စေပေါ့လေ အဲ့တော့ဆူတောင်းတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုဆူတောင်းတတ်တော့ဆိုရင်အရှင်ဘုရားသိထားတဲ့တရားကိုတပည့်တော်သိရပါလို့ဤဒီလိုဆူတောင်းတတ်တာများတယ်ဟိုအပြစ်ကင်းတဲ့ဆူတောင်းမျိုးဖြစ်ရင်ပေါ့လေအဲတောင်းလက်ဆုနဲ့ပြည့်စေလို့ဒီလိုတူတူလေးပေးလိုက်တာအဲဒီတော့ စုပေးတဲ့ဘုန်းကြီးကဘလောက်ပဲပေးနေနေတဲ့ကိုကအဲ့ဒီစုရနိုင်လောက်တဲ့အကျင့်မျိုးကိုမကျင့်ရင်မရပါဘူးတဲ့နော်မိမိတောင်းတော်စုနဲ့ထိုက်တန်အောင်အပယ်လေးပါးစသည်ဖြင့်လွတ်အောင်ဒုစရိုက်ကိုရှောင်ကျင်၍သူစရိုက်ကုသိုလ်ပုံညာကရိယာဝတ္ထုကုသိုလ်များကိုပြုမှသာတဲ့ဆုတောင်းအားလျော်စွာအကျိုးရနိုင်ပြီတဲ့ဒါကြောင့်မို့ ဆူတောင်းနေုံနဲ့ကတော့အကျိုးတော့မရဘူးဆိုတော့ဒါမှတ်ထားရမယ်နော်ပြီးတော့ဘုန်းကြီးပေးပေးတိုင်းလည်းပဲအကျိုးမရဘူးဘုန်းကြီးဘုန်းကြီးကဘလောက်သူပေးနေနေသူကိုယ်တိုင်တော့မှဒီဘုန်းဒီဆုတွေရရှိမရမှာသူများပေးရတာဒါကြောင့်မို့အဲဆူတောင်းတိုင်းဆူပေးတိုင်းရခြင်းမှရတယ်ဆိုတာကိုဒါမှတ်ထားရမယ်အဲဒီမှာဆရာတော်ကဆက်ရေးတယ်အကယ်၍ဆူတောင်းတိုင်းဆူပေးတိုင်းရမည်ဆိုလျင်တဲ့ရှိရှိဘဝတို့၌လည်း တောင်းဘူးလှပြီးတာမကယခုဘဝ၌ယုံကြည်လောက်သောဘုရားတကာအကြောင်းမှလူဝင်စားတွေမှလည်းလွန်ခဲ့သောဘဝကအကျဉ်းရာထောင်မကဆူတောင်းခဲ့လှပြီဖြစ်၍ထိုဆူတောင်းအားလျော်စွာယခုဘဝ၌ကျေဝချမ်းသာသောရွှေပတိတွေဖြစ်နေပွဲရှိသည့်အပြင်တဲ့ယနေ့တဖန်ဆိုသလိုမက်ဖို့နိဗ္ဗာန်ကိုအလင်းအမြန်ရသူတွေဖြစ်ပေရာဤတို့ရတွင်ယခုကထိုသူဖြစ်သူကိုမတွေ့မြင်မကြားသိရပါတကားတဲ့နော်ဒါကြောင့်မို့ဆူတောင်းလဲဆူပေးတိုင်းကတော့ရတာမဟုတ်ပါဘူးတဲ့ ဒါပေမဲ့လို့မိမိကုသိုလ်ကောင်းမှုပြုပြင်တော့လည်းပဲမိမိလိုချင်တဲ့ဆုကိုတော့ဒီလိုပဲတောင်းတာတော့ထုံးစံပါပဲဒါအပြည့်မရှိဘူးပေါ့လေနော်ပေးတဲ့ပုဂ္ဂိုလ်ကလည်းဗာလဲဆိုရင်ဆိုတော့သင်တို့ဖရာတရားတန်ခါကိုရှိခိုးပေါ်ရပြီတယ်ဒါကြောင့်မို့သင်တို့ဒီဆုတွေရပါစေဆိုပြီးတော့သူစေတနာပေါ့လေနော်ဘုန်းကြီးကလည်းသူစေတနာကိုဖော်ပြတဲ့အနေနဲ့ဆုပေးတယ်လို့ဒီလိုပဲမှတ်ဖို့ရှိပါတယ်ဘုန်းကြီးက စုတူတူလေးပေးလို့ငါတို့တော့စုနည်းနည်းလေးရတော့မှာပဲနော်။ဟာဘုန်းကြီးအရှိကြီးစုပေးငါတို့စုတွေအများကြီးရတော့မှာပဲလို့ဒီလိုတော့မမှတ်ကြနဲ့ပေါ့။အဲဘယ်လိုပဲဖြစ်ဖြစ်အဲခုနပြောလို့တောင်းပြီးတဲ့နောက်လဲကိုကထိုက်တန်အောင်အဲကြင့်မှသာရနိုင်မယ်ဟုတ်လား။ဒီလိုမဟုတ်ရင်တော့ရနိုင်ဖို့မရှိဘူးတဲ့။ဒါလေးလည်းမှတ်ထားဖို့ကောင်းတယ်။ဒါဟိုရှားဥဖတ်ပြောတာကတော့ပို့ပြီးတော့ခိုင်မာအောင်လေးနဲ့အောင်ကိုကပြောတာ။ရှိ ဟိုဒီဆရာတော်တွေကိုယ်တိုင်ကဒီလိုမိန့်သွားတယ်ဆိုတာဒါသိတယ်ရှင်တော့ကောင်းပြီအဲ့တော့အခုအဲ့လိုဖူးမြော်မှန်လျော်ကတော့ဘာကြီးအရှင်ဖရာလို့ဆိုပြီးတဲ့နောက်ဘုန်းကြီးကဆိုပေးတယ်ဆိုပါတော့အဲဘုန်းကြီးမရှိဘူးကိုယ့်ဘာကိုဖရာရှိခိုးတဲ့အခါကျတော့ရှေ့ဆက်ပြီးတော့ဆိုရမယ်ကတော့ရသောဤကောင်းမှုကံစေတနာတို့ကြောင့်ရှင်းတော့ကဘယ်နဲ့ဆိုကြတာဟမ်ကတော့ရသောအကျိုးအားကြောင့်လို့မဆိုဘူးလားအေးတို့လည်းဒီလိုရကြတာပဲနော် ဒါပေမဲ့အဲ့ဒီဟာကြီးကတိတ်ပြီးတော့အဆင်မပြေဘူးတရားနည်းနဲ့ပြောရင်ကရောရတော့အကျိုးအားကြောင့်အကျိုးရပါလို့ဤဆိုတော့ဘယ်နဲ့အကျိုးကြောင့်အကျိုးရပါလို့ဤဆိုတော့မဖြစ်နိုင်ဘူးအကြောင်းကြောင့်အကျိုးရပါလို့ဤတာဖြစ်ရမယ်ဟုတ်တယ်မဟုတ်လားအကျိုးကြောင့်အကျိုးရမလားမဟုတ်နိုင်ဘူးလားနော်ဒါကြောင့်မို့အဲ့ဒီအဲ့ဒီတရားသိပြီးတော့အဆင်မပြေလာဘူးဒါကြောင့်မို့ဒီမဟာကြီးဆရာတော်ပြင်ထားတဲ့မူမှာတော့ကိုကရောရတော့ဤကောင်းမှုကံစေတနာတို့ကြောင့်ကရောတဲ့အခါမှာ မိမိတန်တာမှာကောင်းမှုဖြစ်တယ်ကောင်းမှုဆိုတာဘာလဲဆိုရင်ဒီကောင်းတဲ့စိတ်ကလေးအဲ့ဒီကောင်းတဲ့စိတ်ကလေးနဲ့တွဲရှင်ပြီးတော့စေတနာဆိုတာဖြစ်တယ်ကောင်းတဲ့စေတနာကုသိုလ်စေတနာဖြစ်တယ်အဲ့ဒီကုသိုလ်စေတနာဆိုတာကကောင်းသောအကျိုးကိုသူကဧကံပေးမဲ့သဘောတရားဖြစ်တယ်ဒါကြောင့်မို့ကတို့ရသောဤကောင်းမှုကံစေတနာတို့ကြောင့်အခုလိုကြရက်တဲ့အတွက်ဖြစ်တဲ့ကောင်းမှုကံစေတနာဤကောင်းမှုကံစေတနာကြောင့်တပည့်တော်တို့ စသဖြင့်သွားမှာနော်အဲ့ဒီမှာကတော့ရသောဤကောမှုကံစေတနာတို့ကြောင့်အပယ်လေးပါးကသုံးပါးစသဖြင့်မကောင်းတာတွေပေါ့လေနော်အဲ့ဒီကအခါခါသိင်ကိလို့ညင်းဒီတာဖြစ်၍ဒီလိုဆူတောင်းတယ်ဒါလည်းခုနပြောသလိုပဲဆူတောင်းလဲရတာရတယ်လို့တော့မဟုတ်ဘူးဒါပေမဲ့ဒီလိုပဲဆူတောင်းကြတယ်အဲ့ဒီဟာလေးဒီမှာအပယ်လေးပါးစသည်တစ်ခုချင်းသွားကြရအောင်အပယ်လေးပါတဲ့နော်အပယ်လေးပါဆိုတာရောသိကြလား ငရဲတရိษံပြိတ္တာအတုရကေဆိုတော့အပယ်၄ပါးရှိတယ်အပယ်၄ဘုံလို့လည်းခေါ်တာဒါတော့တချို့ကတော့ဘုံတိကျမရှိပါဘူးငရဲကတော့သူဘုံတိကျရှိတယ်လို့ခေါ်တယ်မြေကြီးထဲမှာရှိတယ်လို့ပြောတယ်တရိษံဆိုလူတွေနဲ့အတူတူပဲနေတယ်တဲ့အတူတူပဲပြိတ္တာဆိုတာလည်းလူတွေနဲ့အတူတူပဲပြောကြပါသေးပိတ္တာဆိုတသေတို့မင်းသားတို့ပြိတ္တာတို့အတုရကေဆိုတာလည်းပဲပိတ္တာအကြီးစားပဲတဲ့ပိတ္တာတစ်မျိုးပဲဆိုတာလည်း အဲသူတို့မှလည်းပဲမြို့မတောင်ကြီးတို့ဘာလို့မှနေရတာပေါ့လေအဲဒါကြောင့်မို့ဟိုဘုံလို့ပြောရင်မှလို့တကယ်ဘုံပြီးကြရှိခြင်းမှရှိတယ်ကောင်းပြီအပယ်လေးပါနော်ငရဲရပထမကရိษံရပြိတ္တာရအတုရကဲရငရဲကြီးကလည်းရှစ်ထပ်တောင်ရှိတယ်တဲ့နော်ဒီမြေကြီးထဲမှာလို့ဆိုတယ်ထားပါတော့တရိษံကတော့သိပြီအဲပြိတ္တာဆိုတာတစေတို့မင်းသားတို့တရေတို့ဘာတို့ညာတို့ပေါ်လေကုခေခေါ်တဲ့ဘာတို့ ဘာခေါ်လဲအာတရက်တစ်ပတ်နော်အဲ့ဒီဟာတွေအားလုံးကိုပြိတ္တာပြိတ္တာဆိုတာကအမှန်ကတော့ဟိုချမ်းသာကင်းနေတဲ့ပုဂ္ဂိုလ်တွေလို့ဆိုလိုတယ်အတုရကျေဆိုတော့ခုနပြောလို့ပြိတ္တာအကြီးစားတစ်မျိုးပဲတဲ့ဒါကြောင့်မို့တစ်ခါတလေဖယားဟောတဲ့တုတ်တွေမှာအပယ်၃မျိုးပဲဟောတာတွေရှိတယ်အပယ်၄ပုံမဟုတ်ဘဲနဲ့အပယ်၃မျိုးတည်းပဲ အတူတကယ်မပါဘဲနဲ့ဟောတဲ့နေရာတွေလည်းရှိတယ်။ကောင်းပြီအဲ့ဒါကအပယ်လေးပါးနားလည်ပြီဆိုတော့အပယ်လို့ခေါ်တာကတော့ဟိုအပယ်ခံရတာပြောတာမဟုတ်ဘူးနော်အပါရမှာရေးချပါတယ်ဟုတ်လားဟိုပယ်မြစ်တယ်ဆိုတော့အပယ်ကရေးချမပါဘူးစာရေးရင်မြန်မာတပ်ပုံရေးရင်အဲ့တော့ပါတော့ရေးချနဲ့ရပလက်တတ်ထားတဲ့အပယ်ဆိုတာကတော့ပါဠိစကားအပါရဆိုတာကပါအပါရဆိုတာလည်းခုနကပြောတဲ့ချမ်းသာကင်းနေတယ်လို့ဆိုလို့ဒီပုံကြီးရောက်တော့ရင်ချမ်းသာမှု မများဘူးပေါ့လေချမ်းသာနည်းနေတယ်အဲ့ဒီဘုံမျိုးကို အပယ်လေးဘုံခေါ်တယ်ဆင်းရဲဒုက္ခများတဲ့နေရာလေးပေါ့လေငရဲမှာဆိုတော့ဆင်းရဲဒုက္ခအများအားရှိနေတယ်တရိစ္ဆာန်ဆိုရင်တော့ချမ်းသာတဲ့အခါလေးလည်းရှိနေဆင်းရဲတဲ့အခါလည်းရှိနေတရိစ္ဆာန်ဆိုရင်အိမ်မွေးတဲ့တရိစ္ဆာန်တွေမျက်စိထဲမမြင်ကြနဲ့ဟုတ်လားတောထဲမှာနေတဲ့တရိစ္ဆာန်တွေထင်အောင်ကြည့်မှရအောင်အမေရိကန်နိုင်ငံအိမ်မွေးတဲ့တရိစ္ဆာန်ကတော့တို့တို့အရှိတန်းကလူတွေသက်တော်မှချမ်းသာပြီးရဆင်တယ်ဟမ် သူတို့ကံကောင်းတာပေါ့ကံကံအမျိုးမျိုးရှိတာဟုတ်လားအဲ့ဒါရောက်တိုင်းဘေးထွက်သွားလိုက်မှနေကြတော့အဲ့တော့တိရစ္ဆာန်တွေဆိုရင်နော်အဲတောထဲကတိရစ္ဆာန်တွေထိအောင်မျက်စိတွေကိုမြင်ပါကြည့်လိုက်ရင်တိရစ္ဆာန်ကတကောင်တကောင်စားနာမဟုတ်လားနော်အမြဲတမ်းသူတို့ဟာဟိုဘာခေါ်လဲအစာရှာပြီးတော့ကြီးတဲ့ကောင်ငယ်တဲ့ကောင်စားနေတာပဲ ကြီးနိုင်တဲ့ညင်းဆိုတာတိရစ္ဆာန်ဘဝမှာတိတ်ချင်ရှားတယ်အဲဒီဒုက္ခအလွန်ရှိတယ်တိရစ္ဆာန်ပြိတ္တာပြိတ္တာဆိုတဲ့ကောင်တွေကလည်းပဲစားရမယ်တောက်ရမယ်နဲ့ဟိုနေစရာမရှိတန်ကြံမရှိဝတ်စရာမရှိနဲ့အဲ့လိုဖြစ်နေတဲ့တစီတရေမင်းသာစတယ်အတုရကျဆိုတာဒီလိုပဲတချို့လူများဆိုရင်အာရေနားမှာနေပြီးတော့ရေမတော့ရဘူးရေငတ်နေတာလေမြစ်ကြီးတွေ့လို့မြစ်ထက်ဆင်းသွားလိုက်တယ်အဲ့ဒီမြစ်ကရေတွေကခါရမီးတွေဖြစ်သွားတယ်သူလည်းဆင်းသွားတာစသည်ဖြစ်ပေါ်တယ် အဲ့ဒီလိုအကုသိုလ်ရဲ့အကျိုးကိုခံစားရတယ်တခါတလေများဆိုရင်လည်းဘုရားတဆူနဲ့တဆူချမ်းမှာတခါတည်းဘာမှမစားရမတော့ဘဲနဲ့ဒီလိုငတ်နေတဲ့အတူတကယ်တွေလည်းရှိတယ်ဒါအပယ်လေးပါနော်။ကဲနောက်တစ်ခုကပါနော်။ကတ်သုံးပါတဲ့။ဒါဒါအပိတော့နော်နောက်ဆိုရင်ဘုန်းကြီးကမမေးရနဲ့ဟုတ်လား။ကတ်သုံးပါဆိုတော့ဘာလဲဗျ။ဘာညာလဲမမေးရနဲ့။တခါဒီဘုန်းကြီးကသတိမရရင်အဲ့ဒါတော့ခက်တယ်နော်။ဘုန်းကြီးကမေ့နေအဲ့ဒါ ကတ်သုံးပါတဲ့ကတ်သုံးပါဆိုတာကကတ်ဆိုတာဒါတော့ဗမာစကားပြနေပါပဲဟုတ်လားအာဘေးအန္တရာယ်တွေ့ကြုံတာဘေးအန္တရာယ်ကိုကတ်လို့ခေါ်တာပေါ့ဟုတ်အဲ့ဒီကတ်သုံးပါမှာပထမဆုံးပါတော့ယောဂန္တရကနော်အမျိုးတွေကဒါတော့ပြောချင်တယ်လို့ပြောပါအစဉ်အစဉ်အထူးမရှိပါဘူးဟုတ်လားရောဂန္တရနော်ယောဂါကဆိုတာတော့ epidemic ပေါ့ ဗမာပြည်မှာဆိုရင်ရှိတော့ကဘာတော့ပလိယောဂါဖြစ်တယ်ဆောင်းတွင်းဆိုရင်တို့မန်းလေးဆိုရင်ဆောင်းတွင်းဆိုရင်ပလိပလိကနှစ်တိုင်းလိုလိုဖြစ်တယ်ပလိပြည်ပြည်ဆိုရင်ဒီခါလေးလူတွေကတေးရတချို့များဆိုတအိမ်လုံးတအိမ်လုံးကုန်တေးတယ်နော်တိတ်ကြောက်တာကောင်းတယ်ဝန်းယောဂါကြောက်ယောဂါဖြစ်တာတွေနော်အခုလည်းပဲအဆိုးဆုံးပါတော့ကိုအိတ်ဆိုတဲ့ယောဂါဖြစ်နေကြတယ်နော်ဒါတွေက ဒါယောဂန္တရကတ်တွေပဲဒါနဲ့လည်းလူတွေများစွာပျက်စီးတည်ကြည်ရရတယ်ပြီးတော့နောက်တစ်ခုကပါတော့တတ်ထန်တရကနော်ဆိုတာကတော့လက်နဲ့လက်နဲ့နဲ့တိုက်ခိုက်တခုတ်ချစ်တတ်ဖြတ်ပြီးတော့တည်ကြရတာအဲ့ဒါတတ်ထန်တရကဒါလည်းပဲဒီဒီကဘာကြီးတော့ဖြစ်နေတာပဲလူစိုးလူစိုးလူစိုးသူစိုးကတတ်တာရှိတယ်စစ်တိုက်ပြီးတော့တတ်ကြတာရှိတယ်လက်နဲ့နဲ့တတ်ပြီးတော့တည်ရတာ ပြီးတော့နောက်နောက်တစ်ခုကပါတော့ဒုဗိခနော်ဒုဗိခန္တရကဒါကတော့ပါတော့အစံငတ်မှုခေါင်းပါတဲ့ဘေးတဲ့ဒီအစံငတ်မှုခေါင်းပါတဲ့ဘေးကတော့တို့ဗမာတွေတော့ကံကောင်းတယ်ထင်တယ်နော်ဘယ်တော့မှဗမာပြည်မှာဘယ်တော့မှဒီအစံငတ်မှုတဲ့ဘေးမရှိတယ်ဘူးအခုလည်းမရှိပါဘူးကိုကအဲ့ဒါတခါလေးကျတော့သူတို့ဂုံယူပြီးတော့ပြောရတယ်ဟေ့ဒုနိုင်ငံဆင်းရဲတယ်ဆိုပေမဲ့လို့ဒုနိုင်ငံကစားစရာဘယ်တော့မှ မလောက်မငါမရှိဘူးကွာစားကြမရှိတာတို့မရှိဘူးလို့ဖမ်မင်းဆိုတာတို့တို့နိုင်ငံမှာမရှိခဲ့ဘူးလို့အိန္ဒိယတို့ဘာလို့ဆိုကြည့်ပါလားနော်ဒီဒီအစာငတ်ပြီးတော့သေးကိုသေးကိုညတယ်ဟုတ်လားအာဖရိကတဲ့တို့မှာအဲ့ဒါပါတော့ဒုပိခန္တရကကတ်ကြီး၃ပါတဲ့နော်ဒါကိုကတ်ကြီး၃ပါလို့ခေါ်တယ်မဟုတ်လားကကြီးသုံးပါကျော်နိုင်နေနိုင်ပါစေဆိုပြီးတော့ဆုပေးကြတယ်နော်အဲ့ဒါဘာလို့ရောဂန္တရက တတ်ထန္တရတတ်ထဆိုတာလက်နဲ့လို့ဆိုလို့နော်တတ်ထန္တရကဒုဗ္ဗိခန္တရကကကြီး၃ပါးအဲစစ်ဖြစ်ပြီဆိုရင်ဒါတတ်ထန္တရကပေါ့တဏ္ဍဒီဘုံတွေအမြောက်တွေနဲ့နော်တိုက်ခိုက်ပြီးတော့သိကြည့်ပြသိကြတယ်ကကြီး၃ပါးပြီးသွားတယ်ပြောပါတော့ရပ်ပြစ်ရှိပါအဲရပ်ပြစ်ရှိပါတော့မှားလိမ့်မယ်နော်ရပ်ပြစ်ဆိုတာဘာလဲဆိုရင်အပြစ်ရှိတဲ့အရက်လို့ဒီလိုဆိုလို့ပါးဆောင်မှာရပ်ရစ်ပါရတယ် ဟုတ်လားဟိုပြစ်ပြစ်ထားခဲ့တဲ့ဟာကိုဆိုလိုတာမဟုတ်ဘူးအဲ့ဒီဟာကရရစ်မပါဘူးဟုတ်လားပါးစောက်စာလုံးတရိုးရိုးကပြစ်ပယ်တယ်နော်စွန့်လွတ်တယ်ဆိုတဲ့အတိပဲရှိတယ်အခုကပါးစောက်ရရစ်နဲ့စာလုံးတတ်တယ်ရပ်ပြစ်စီပါဆိုအပြစ်ရှိတဲ့အရက်လို့ဆိုတယ်ဒါမှမဟုတ်တကယ်တကယ်တော့အရက်ရလို့မဆိုအရက်မဟုတ်ဘူးတချို့ဟာတွေကအချင်းအခါအခြေအနေကိုပဲသုံးတယ်အဲ့ဒီရပ်ပြစ်စီပါကပါလေတဲ့ လင်္ကာလေးပြစ်ထားမှမှတ်မိမယ်ထင်တယ်ကွာလင်္ကာမပြစ်ဖက်နဲ့ဒီတိုင်းမှတ်ရင်တော့ကြကြမိတ်ဦးမှာပဲနော်ဖျားဖြစ်ခါပယ်သုံးရွာနှင်းနော်အဲလိုက်ရေးကြလားဖျားအဲဖျားပွင့်ကနော်ဖျားပွင့်ကပယ်သုံးရွာနှင်းဒီဃာယုနတ်ဃာကိုဃာကြီးနဲ့ရေးဒီဃာယုနတ်ဖြစ်လက် ပစ္စံပစ္စံကိုပန်းဆောက်ရဲစာလုံးနှလုံးဆင်းရဲနားငယ်တတ်ရဲဖြစ်လက်ပစ္စံမိစ္ဆာဉာဏ်ရှိဉာဏ်မရှိတာဉာဏ်ရှိညာလီဖျားမဖြစ်ကျမ်းခံဖြစ်သည်ရပ်ပြစ်၈ပါးတယုတ်ဒီတရဲ့ရာကောပတ်တာပေါ့ တရုတ်ဒီတရုတ်ဆိုတာအရေးအတွက်ဆိုတဲ့ဒီပဲပါ။ကံရပြည့်ရှိပါရကြတာ။ဖျားပွင့်ကပယ်သုံးရွာနှင့်ဒီဃာယုနတ်ဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိဉာဏ်မရှိတာဉာဏ်ရှိညာလီဖျားမဖြစ် ကျမ်းကံလှစ်သည်ရပြည့်ရှိပါတရုတ်ဒီနော်အပြည့်ရှိတဲ့အရက်ရှစ်မျိုးရှိတယ်တဲ့ ဖျားပွင့်ခါပယ်သုံးရွာနှင်းတဲ့ဖျားပွင့်နေတဲ့အချိန်ခါမှာတဲ့အပယ်သုံးပုံမှာအပယ်သုံးပုံဆိုတာခုနပြောလိုပဲဒီနေရာမှာအပယ်ကိုသုံးပါးလဲဟောလို့ကိုနော်တို့အခုခေတ်နဲ့ပြောရင်တော့အပယ်လေးပါးလို့ပြောဖို့ပဲထားပါတော့သုံးခုအဲ့ဒါဒါနံပါတ်1နဲ့3ရမယ်ဖျားပွင့်ကပယ်သုံးရွာနှင်းဖျားပွင့်တဲ့အချိန်မှာကိုကအပယ်ကြနေဘယ်လိုလုပ်ပြီးတော့အကျွတ်တရားရနိုင်မလဲနော်အဲ့တော့အပြစ်ရှိတဲ့ဟိုအပြစ်ရှိတဲ့အရက် ယပိစိပါဆိုတာအမှန်ကတော့ကုသိုလ်ဖြစ်ခွင့်မရှိဘူးမဲ့ဖို့ရအောင်တရားအထုတ်ခွင့်မရှိတဲ့အရာမရှိတဲ့အခါလို့ဆိုလို့နော်ကုသိုလ်တရားဖြစ်ခွင့်မရှိဘူးမဲ့ဖို့တရားမဲ့ဖို့ရအောင် အားထုတ်ဖို့ရအခွင့်မရှိတဲ့အရက်မျိုးအခွင့်မရှိတဲ့အချိန်ခါမျိုးကိုရပစ္စည်းပါလို့ခေါ်တယ်အဲ့တော့ဖျားပွင့်နေတော်လည်းပဲအပယ်သုံးပုံနော်ကိုကအပယ်မှာဖြစ်နေရင်အဲ့ဒါရပစ်ပဲရပစ်တဲ့ကိုရောက်နေတယ် အဲသုံးခုရပြီနော်ဘယ်သုံးရလဲဆိုတော့အဲ့ဒါသုံးခုဒီဃာယုနတ်ဒီဃာယုဆိုတာကအသက်ရှည်တာနတ်ဆိုတာကဒီနေမှာဗြမာကိုယူရတယ်အသက်ရှည်တဲ့ဗြမာဆိုတာဟိုဗြမာ၃မျိုးရှိနော်ယုတ်နဲ့နာနဲ့နှမျိုးလုံးရှိတဲ့ဗြမာကတစ်ခုယုတ်တက်တက်ရှိတဲ့ဗြမာကတစ်ခုနံတက်တက်ရှိတဲ့ဗြမာကတစ်ခုဗြမာ၃မျိုးရှိတယ်အဲ့ဒီဗြမာ၃မျိုးမှာယုတ်တက်တက်ရှိတဲ့ဗြမာဆိုတာက ဆိုတော့ဒီဘဝကတည်ပြီးတော့မြမကြီးတွက်ပြတယ်ဆိုမှဆင်းတူကြီးလိုပဲတွားဖြစ်တော့တယ်နာမရှိဘူးဆိုတော့သူစကားလည်းမပြောနိုင်ဘူးကြားလည်းမကြားနိုင်ဘူးဘာမှဘာမှသူ့မှာမလုံနိုင်ဘူးဒီတိုင်းကြီးပဲဆင်းတူကြီးလိုပဲတွားဖြစ်တယ်ဒါကရုပ်တက်တက်ရှိတဲ့ပြင်မှာနာတက်တက်ရှိတဲ့ပြင်မှာကျတော့လည်းပဲရုပ်ကြီးမရှိဘူးဆိုတော့နာစိတ်စိတ်ဆိုတဲ့သဘောတရားနာကြီးပဲရှိနေအဲ့လိုရှိရမှာရုပ်တက်တက်ရှိတဲ့ပြင်မှာကလည်းပဲကဘာ900တောင်သူက အဲ့ဒီမှာဒီတိုင်းကြီးဆင်းတူကြီးလို့သူကဖြစ်နေမှာအဲ့ဒီကဘာ900ကိုမှသူကပြန်ပြီးတော့လူဖြစ်မယ်နတ်ဖြစ်မယ်နန်သက်သက်ရှိတဲ့ပြမာကြတော့ကဘာပေါင်း7000 4000မထီအောင်သူကကြားတယ်ကြားနိုင်တယ်တိတ်ရှိတယ်အဲ့တော့အသက်ရှိတဲ့အဲ့ဒီအဲ့ဒီပြမာနှမျိုးကိုဒီနေရာမှာဒီဃာယုနှတ်လို့ခေါ်တယ်နော်ဘာတော့ရုပ်သက်သက်ရှိတဲ့ပြမာရဲ့နန်သက်သက်ရှိတဲ့ပြမာရဲ့နာမည်လေးမှတ်ရှင်သေးလားရုပ်သက်သက်ရှိတဲ့ပြမာကိုအတင်းမြတ်လို့ခေါ်တယ် နော်အတိမြတ်ပြမာတဲ့နံတက်တက်ရှိတဲ့ပြမာကတော့အရူပပြမာပေါ့လေအဲသူတို့အဲ့ဒီဗြဟ္မဘုံမှာသွားဖြစ်တော့ဒါဘာကြောင့်ရပ်ပစ်လို့ဆိုရတယ်လဲဗြဟ္မဖြစ်အောင်ဆိုတာနော်ဒီခါလဲဇံအားထုတ်လို့ဟိုတော်တော်အထင်တမ်းမြင့်တဲ့ဇံကိုရမှအဲ့ဒီဗြဟ္မဘုံကြီးရောက်နေတာနော်တာမန်တာမန်လူတွေရောက်နေတာမဟုတ်ဘူးဒါမှမဟုတ်အဲ့ဒီဘုံကြီးရောက်သွားတဲ့ဗြဟ္မတွေဟာ မက်ဖူရအောင်တရားအားထုတ်ခွင့်မရှိဘူးတဲ့ဆိုလိုတာကတော့ဒီလိုဟိုရုပ်ကြည်သွားဖြစ်နေတဲ့ပြမှာကြတော့ तू ကနားမှမရှိပဲဘာမှမသိနိုင်တော့ဘူးပေါ့ဘုရားပွင့်လည်းပဲ तू မသိနိုင်တော့ဘူးဒါဘုရားသွားတရားဟောလည်း तू ဘယ်လိုလုပ်သိတော့မလဲဘယ်လိုလုပ်ကြားတော့မလဲအဲ့တော့ तू မှာဒီဒီတရားသူရတယ်ဆိုတာဒီတစုံတယောက်ရှိကအခုလိုတရားတန်ကိုကြားမှတော့ instruction ကိုရမှသာရှင်တရားသူဆိုတာရတယ် သူ့ဟာသူထိုင်ပြီးတရားလို့ရရစာမရှိဘူး။တရားအထုတ်တယ်ဆိုလည်းပဲဒီတရားအထုတ်တရားအထုတ်ပုံနိလန့်ကိုတရားရောက်ရှိရာကိုကသင်ယူပြီးတော့မှတရားအထုတ်တာ။နားကြီးရှိတဲ့ပြမာကြလည်းသူ့မှာမျက်စိမရှိတဲ့အတွက်ကြောင့်မို့သူမမြင်နိုင်ဘူး။နော်နားမရှိတဲ့အတွက်ကြောင့်မို့မကြားနိုင်ဘူး။မြင်နေကြတယ်ဆိုတာမျက်လုံးနဲ့မြင်တယ်ရုပ်ရုပ်ဝတ္ထုဖြစ်တဲ့မျက်လုံးနဲ့မြင်တယ်ရုပ်ဝတ္ထုဖြစ်တဲ့နားနဲ့ကြားတယ်။အခုသူ့မှာအဲ့လိုမြင်စရာမျက်စိလည်းမရှိဘူးကြားစရာနားလည်းမရှိဘူးဆိုတော့ မြတ်စွာဘုရားအသူတို့ဘုံသွားပြီးတရားဟောလဲဆိုဘာမှသူတို့ကြားလည်းမကြားဘူးမြင်လည်းမမြင်ဘူးဆိုတော့သူတို့မှာမက်ဖို့ရနိုင်တဲ့အခွင့်အလမ်းမရှိဘူးအေးဒါကြောင့်မို့အဲ့ဒီဘီမာနှမျိုးကိုရပ်ပြစ်ရှိပါတယ်ထည့်ထားတယ်တနည်းအားဖြင့်ပြောမယ်ဆိုရင်ဟိုအခွင့်အခါကောင်းမဟုတ်ဘူးပေါ့လေအဲ့တော့မလူလန်းအပ်တဲ့ဘုံဌာနတွေလို့ဒီလိုပဲဆိုရမယ်အဲ့ဒီရောက်နေတဲ့အခိုက်တော့သူတို့ကဒုက္ခတော့မရှိတာဘူးပေါ့လေဟာဒါပေမဲ့လို့ ဝတ်မှထွက်မြောက်ရာအာမေဖို့နိဗ္ဗာန်ကိုရဖို့ရန်အဲ့ဒီဘုံမှာဘုံဘဝဘုံတွေရောက်သွားရင်မဖြစ်နိုင်ဘူးသို့တော့တစ်ခုရှိတယ်ဒီလူဘဝကသောတာပန်ဖြစ်ပြီးမှအရူပဘုံနော်နန်းကြီးရှိတဲ့ဘုံကိုရောက်သွားရင်တော့သူကတိုးတက်သွားနိုင်တယ်အဲ့ဒီကြာကိစ္စမရှိဘူးအဲ့ဒါဟာတော့သူကသောတာပန်ဖြစ်ပြီးမှရောက်သွားတာဖြစ်တဲ့တရားမို့ရှေ့ဆက်ပြီးတော့အားထုတ်သွားရင်တက္ကရာကအနာကယဟန္တာဖြစ်သွားတယ် အဲသောတာပန်ဖြစ်ဖို့ကြတော့ခုနပြောတယ်သူတစ်ပါးထံကဒီအတန်ကိုကြားမှာအတန်ကိုကြားမှာဆိုတာသူတစ်ပါးဟောတဲ့တရားကိုနာရမှာသူတစ်ပါးသင်ကြားပေးတဲ့ညွှန်ကြားချက်ကိုနာရမှာဒါရှင်ရင်ရနိုင်တယ်အဲ့တော့သူတို့ဘုံတွေမှာသူပုရုဇဉ်အဖြစ်နဲ့အဲ့ဒီအရုပဝါစဘုံကိုရောက်သွားမယ်ဆိုရင်အဲ့ဒီတရားလည်းကြားနိုင်ခွင့်မရှိတော့ဘူးဟာ instruction တို့ဘာလို့လဲကြားနိုင်ခွင့်မရှိတော့ဘူးဆိုတော့ तू ကမက်ဖို့ရဖို့အကြောင်းမရှိတော့ဘူး အကယ်၍ဒီဘဝကလူဘဝကသို့မဟုတ်နတ်ဘဝကပဲဖြစ်ဖြစ်ပေါ့လေအဲဒီဘဝကနေပြီးတော့တောတမန်ဖြစ်ပြီးမှအရုပဝဆရာရောက်သွားတယ်ဆိုရင်တော့ကိုသူ့မှာစိတ်ဆက်ပြီးတော့အချက်အချက်အဆင့်နေတက်သွားနိုင်တဲ့အခွင့်ရှိကန်ထားတော့အဲ့တော့ကိုဘယ်ခုပြသွားတော့အဲသူသူ့ကိုသူ့ကိုတစ်ခုပဲယူရမယ်အဲနော်ဘာကြောင့်လဲဆိုတော့အသက်ရှိတဲ့ဗြဟ္မာဆိုတဲ့ အနေနဲ့တစ်ခုယူရမယ်ဆိုတော့၄ခုရှိသွားပြီနော်ဟွန်းနောက်တစ်ခုကပါတော့ဖြစ်လက်ပစ္စံတဲ့ဖြစ်လက်ပစ္စံဆိုတာကပစ္စံတရိဆိုတာရှိတယ်နော်ပစ္စံတရိဆိုတာအစွန်အဖျားကျတဲ့အရက်လို့ဒီလိုဆိုလို့ပစ္စံတရိဟိုဆိုတော့ဟိုတောကြုံခြုံကြားဆိုတဲ့အဓိပ္ပာယ်ပေါ့လေနော်အဲ့ဒီပစ္စံတရိတဲ့ဖျားဖြစ်တော်လဲပဲကိုကအဲ့ဒီပစ္စံတရိအရက်မျိုးရောက်နေခြင်းတဲ့ ဒါဟာလည်းပဲရပ်ပြစ်ရှင်ပါလို့ပဲဆိုရတယ်တဲ့ဆိုလိုတာတော့ဖရာဖရာတရားတန်ခါမရှိတဲ့အရာမျိုးပေါ့ဖရာတရားတန်ခါမရှိတဲ့အရာသာသနာမရှိတဲ့အရာနော်ဒီအရာမျိုးပြစ္ဆန်တဲ့လို့ပဲဆိုရမယ်ဟိုရှင်းတော့ကတော့ဘယ်လိုလဲဆိုတော့တို့အခုအိန္ဒိယအိန္ဒိယအလယ်ပိုင်းခွန်မှာပေါ့နော်ဟိုဂင်းကမြေဟွမ်းတစ်လျှောက်ကိုမစ္စည်းမဒေတာလို့ခေါ်အဲ့ဒီမစ္စည်းမဒေတာကနေအပြင်ဘက်ရောက်သွားတဲ့ district တွေကိုပြစ္ဆန်တဲ့လို့ခေါ် အဲ့ဒီ definition အတိုင်းသွားမယ်ဆိုရင်တို့ဗမာပြည်တော်မှာပြစ္ဆန်သစ်ဖြစ်နေလိမ့်မယ်တဲ့ဘယ်နဲ့ဟမ်ဗမာပြည်ပြစ္ဆန်သစ်ခေါ်ရင်ခံနေမှာလားအဲ့ချင်တော့ဖြစ်သာသနာမရောက်ခင်ရတော့ဟုတ်နော်อืมသာသနာမရောက်ခင်ရတော့ပြစ္ဆန်သစ်လို့ခေါ်ရမယ်ဟိုသာသနာရောက်ပြီဆိုတော့ဒါကတော့မဟုတ်ဘူးလို့ဆိုရမှာပေါ့လေထို့တူပဲဒီအမေရိကန်နိုင်ငံကြီးရောဒုမရောက်ခင်ကမင်းတို့ပြစ္ဆန်သစ်မှာပဲနေရတာဟမ်ဘုန်းကြီးတွေမရောက်ခင်ကလူတွေဒီမှာပြစ္ဆန်သစ်ရောက်နေတယ်လို့ပဲဟုတ်လား အဲဘုန်းကြီးကိုယ်ခွေစရာမရှိဘူးသာသနာပဲရောက်နေမှမသိဘူးခါတဲ့မျက်စိပင်ငယ်နဲ့ဖြစ်နေကြတယ်ဟမ်ဒါကြောင့်တခြားဘာသာတွေပြောင်းရအောင်မလားဘာလားအဲ့လိုဟာတွေလည်းဖြစ်ကုန်ကြတယ်ဒါပေမဲ့အခုတော့ဒီလိုမဟုတ်တော့ဘူးနော်ပြဿနာတွေမဟုတ်တော့ဘူးဒီနိုင်ငံဒီနေရာလည်းပဲသာသနာတော်ရှိတဲ့နေရာဖြစ်တာပဲထားပါလားအဲ့ဒါဘုရားပွင့်တယ်နဲ့ကြုံမယ်မယ်လို့ကိုကပြစ္ဆန်တရိအဲ့လိုဘုရားတရားတန်ခါမရှိတဲ့အရာမှဖြစ်နေရင်ဒါဟာလည်းပဲပါတော့အာ မျက်ပြစ်တစ်ခုပဲနောက်တစ်ခုကဘာလဲတော့မိစ္ဆာဉာဏ်ရှိဖရာလည်းပွင့်မာရဲ့နော်ဖရာပွင့်တဲ့အခါမှာကိုကဖြစ်တယ်ဒါမှမဟုတ်ကိုကမိစ္ဆာဒိဋ္ဌိဖြစ်နေတယ်ဘုရားဘာသာမဟုတ်ပဲဖြစ်နေတယ်အဲ့လိုဆိုရင်လည်းဒါရပြစ်ရှိပါတယ်ပါသွားတာပဲနောက်တစ်ခုကဘာလဲဉာဏ်မရှိတာဒါတော့ဖရာပွင့်တဲ့အခါမှာကိုကဖြစ်ပါရဲ့ဒါမှမဟုတ်ကို့မှာအဲ့ဒီမေဖို့နိဗ္ဗာန်ရနိုင်လောက်တဲ့ ဉာဏ်ပညာကမရှိဘူးနော်အဲ့လိုဖြစ်ရင်လည်းပဲဒါရပ်ပစ္စည်းပါတဲ့ပါသွားပြီဉာဏ်ရှိဉာဏ်လီဖျားမဖြစ်အဲ့ဒါတခုကိုယ်ကမြတ်ဖို့ရနိုင်လောက်တဲ့အခြေခံရှိတဲ့ဉာဏ်နဲ့ဉာဏ်တော့ရှိပါရဲ့ပါသွားပါရဲ့ဖျားပွင့်တဲ့အခါနဲ့မကြုံမြင်ဘူးတဲ့တာသနာနဲ့လွဲနေပြန်ပြီတဲ့ဒါလည်းပဲပါနော်ရပ်ပစ္စည်းပါတယ်ရှစ်ခုပြည့်သွားလား ပြေးသွားပြီနော်အပယ်ဖျားပွင့်တဲ့အခါမှာအပယ်၃ပါးအသက်ရှိတဲ့မြမတစ္ဆန်တရေပြီးတော့မိစ္ဆာတိတိဖြစ်နေခြင်းအဲပြီးတော့ဟိုခါလဲမေဖို့နေပါရနိုင်လို့တဲ့ညာမရှိဘူးနောက်တစ်ခုနောက်ဆုံးတစ်ခုကြတော့ညာတော့ရှိပါရဲ့သာသနာလည်းမကြုံဘူးနော်မြတ်စွာဘုရားလည်းမတွေ့ဘူးအဲအဲ့ဒါကိုအဲရပ်ပစ်ရှိပါလို့ခေါ်တယ်မှတ်မိလား အဲမှတ်မိအောင်လုပ်ရမှာဒါကအော်ကိုကကိုကဆူတောင်းထားပြီးတော့ရပ်ပြည့်ရှိပါမှလွတ်ရပါလေဆိုတော့ရပ်ပြည့်ရှိပါပါမှမသိပဲနေပဲနဲ့လုံးဟမ်ကောင်းပြီကဲရှေ့သွားစံပါတဲ့တော့ရန်သူမျိုး၅ပါးတဲ့ရန်သူမျိုး၅ပါးတော့သိတာများပါတယ်ရေမီမင်းခိုးသူသားဆိုသမီးဆိုရဟုတ်လားအမွေခံသားဆိုသမီးဆိုရနော်အဲ့ဒါတတိထားကြအောင်နော် ရေရန်သူဖြစ်တယ်ရေဟာမိတ်ဆွေလည်းဖြစ်နေတယ်ရန်သူလည်းဖြစ်နေတယ်ဟုတ်တယ်မလားပြီးတော့မီးရန်သူပဲရေရန်သူဆိုဒီနေ့ကတွေ့ကုန်ကြပြီမဟုတ်လားအခုအခုတော့ Texas မှာမိုးတွေရွာလို့ဟုတ်လားရေကြီးတာတွေရှိနေတယ်မီးလောင်နေတာခဏခဏပဲဒီနိုင်ငံမလာခင်တော့ကိုကအောင်မတယ်တို့တို့နိုင်ငံနေတာမီးလောင်တယ်ဒီနိုင်ငံလည်းမီးလောင်မှာဟုတ်ပါဘူးလို့ထင်တယ်ဒီနိုင်ငံပိုးတော်လောင်နေတယ်နော်ခဏခဏကြားမီးလောင်လိုက်ရင်လည်းလူသေးတယ်ဒီကဗမာပြည်မှာမီးလောင်လူမသေးဘူး အလွတ်ရှာတယ်မီးလောင်လို့ပေးတယ်ခါအဲရေမီးခိုးသူအဲအဲမင်းမင်းဆိုပေါ့လေမင်းဆိုတာမင်းကောင်းပေါ့မင်းဆိုနော်တန်တူပြည်သားနှိမ့်ဆက်တဲ့မင်းပေါ့အဲအဲ့လိုမင်းဆိုရင်လည်းဒါရန်သူပဲပေါ့ပြီးတော့ခိုးသူတခိုးတမလည်းရန်သူပဲတဲ့ပြီးတော့အမွေခံသားဆိုသမီးဆိုတဲ့နော်ဟင်းအဲသားဆိုသမီးဆိုဆိုမိဘကိုဒုက္ခပေးတတ်တယ်ပေါ့ကိုစုဆောင်းထားတဲ့ပစ္စည်းတွေသူတို့ကဖြုတ်ပြစ်ပါတယ်ပေါ့လေ အဲသူတို့ကိုရန်သူမျိုး၅ပါးလို့ဒီလိုခေါ်တယ်နောက်တစ်ခုကဘာလဲတော့ဝိပတ္တိနော်ဝိပတ္တိမဟုတ်ဘူးဟုတ်လားတိတိကျကျကိုကမှန်မှန်ကန်ကန်ဖတ်စေခြင်းတယ်ဟုတ်လားဝိပတ္တိတရား၄ပါးတို့တို့ဗမာကြီးမှာအဲ့လိုအလွဲကအလွန်နှုတ်တယ်နော်ဘုန်းကြီးလူရောပဲအလွဲအလွန်နှုတ်တယ်ဝိပတ္တိဝိပတ္တိနဲ့ခေါ်နေကြတယ်ဝိပတ္တိတရားဝိပတ္တိဆရာဒီဖောက်ပြန်ချွေရင်းတာ ပျက်စီးတာကိုဝိပတ္တိလို့ခေါ်တယ်။တံပတ္တိနဲ့ပြောင်းပြန်။နော်တံပတ္တိဆိုတာကပြည့်စုံနေတာကြီးပွားနေတာမျိုးကိုတံပတ္တိအာဒီလူတံပတ္တိဆိုင်နေတယ်ဟေးဆိုရင်သူကဒါသူကြီးပွားနေတယ်လို့ဆိုလို့ဝိပတ္တိဆိုင်နေတယ်ဆိုရင်ဒီကောင်ပျက်စီးနေတယ်ပေါ့နော်။ဒါကြောင့်မို့အခုအခုအမေရိကန်မှာဗာဆိုင်နေလား။စီးပွားရေးဝိပတ္တိကြီးဆိုင်တယ်။ဟမ်သူတို့က depression လို့ခေါ်လားဘာခေါ်လားအော် recession လို့ခေါ်လားနော်အဲအခုအဲ့ဒါအဲ့ဒါကြီးဆိုင် ထားပါတော့အဲ့ဒါဝိပတ္တိတရား၄ပါးဆိုတာဘာလဲတဲ့ပထမဆုံးကကာလဝိပတ္တိတဲ့နော်အချိန်အခါမကောင်းတာပေါ့ဆိုလို့လေအထူးသဖြင့်တော့မင်းဆိုနော်မကောင်းတဲ့မင်းတွေအုပ်ချုပ်တဲ့အခါမှာကိုကအဲ့ဒီနိုင်ငံဖြစ်နေရအဲ့ဒါကာလဝိပတ္တိစဉ်းစားကြည့်ကြပါဟုတ်လားဘလူတွေကာလဝိပတ္တိနဲ့ဆိုင်နေတယ်ဆိုတာအရင်တော့ကိုကလွတ်လွတ်လပ်လပ်ပြောအခုတော့မပြောဘူးပါ ဘာပဲဒီတိခွေတွေကဗမာပြည်ပြန်ရောက်ချင်ရောက်တယ်အဲ့တော့မကောင်းတဲ့မင်းတွေမကောင်းတဲ့အစိုးရတွေအုပ်ချုပ်နေတဲ့အခါကိုကာလဝိပတ္တိလို့ခေါ်တယ်နောက်တစ်ခုကတော့ဂတိဝိပတ္တိတဲ့နော်ဂတိဆိုတာလားရာလို့ဆိုတယ်အဲ့တော့ဂတိဝိပတ္တိဆိုတာအပေလေးပါးမှဖြစ်တာကိုဆိုလို့တယ်ငရဲကြတယ်တိရစ္ဆာန်ဖြစ်တယ်ပိဋ္ဌာဖြစ်တယ်အတူတူကဖြစ်တယ်ဒါဂတိဝိပတ္တိနော်မကောင်းတဲ့ဂတိမကောင်းတဲ့လားရာဆိုရောက်သွားတယ် နောက်တစ်ခုကတော့ဥပတိဝိပတ္တိတဲ့တောက်ချိုင်နေရေးရတာဥပတိဥပတိဝိပတ္တိဆိုတာကတော့ရုပ်ဆင်းအင်္ဂါနော်ချို့တဲ့အာလက်မလက်မပါဘူးခြေမပါဘူးသို့မဟုတ်လက်တိုးနေတယ်ချို့တယ်စသည်ပေါ့လေအဲ့ဒီလိုဟိုရုပ်ဆင်းအင်္ဂါမပြည့်စုံတာမျိုးကိုဥပတိဝိပတ္တိလို့ခေါ်တာမွေးတွေကဖြစ်လာတာမျိုးတွေရှိတတ်တယ်နောက်တစ်ခုကတော့တယောဂဝိပတ္တိတဲ့ ပယောဂဆိုတာကတော့အာထုံမှုနော်ကိုမှုနှုတ်မှုလို့ဆိုလို့မှားယွင်းတဲ့အမှုအကျင့်ပေါ့လေအတိအလိမ္မာမရှိဘူးတတိဝရိယမရှိဘဲနဲ့ပြောမိဆိုမိလုပ်မိကံမိတဲ့မှားယွင်းတဲ့ကိုမှုနှုတ်မှုတွေကိုပယောဂဝိပတ္တိလို့ခေါ်နော်ကာလဝိပတ္တိဂတိဝိပတ္တိဥပတိဝိပတ္တိပယောဂဝိပတ္တိဒါလေးမျိုးတဲ့ လင်္ကာလိုချင်သေးလားကံရေးလေဖောက်ပြန်ချို့ယွင်းဖောက်ပြန်ချို့ယွင်းပျက်စီးခြင်းခေါ်လျင်ဝိပတ္တိခေါ်လျင်ဝိပတ္တိနောက်တစ်ပုဒ်ကာလဂတိဥပဒိမှ တယောဂလေးဝမှတ်လေပြီကာလရဲ့ဂတိရဲ့ဥပတိရဲ့ပယောဂရဲ့လေးမျိုးတဲ့ဒါကဝိပတိတရား၄ပါးနောက်ပါတော့ယတနာတရား၅ပါးယတနာဆိုလည်းပျက်စီးခြင်းပဲဟာဒါလည်းပျက်စီးခြင်းတစ်မျိုးပဲနော်ဟောဖောက်ပြန်ချိုရဲနေဒါကပျက်စီးတယ်မှတော့ခတ်စင်နေတော့သွားတယ်။ကြံကြည့်အောင်ယတနာတရား၅ပါးကပထမဟာကဘာလဲဆိုတော့ ညာတိပြဒနာနော်ညာတိပြဒနာညာတိဆိုပါဆွေမျိုးဆွေမျိုးပျက်စီးတာကိုညာတိပြဒနာလို့ခေါ်ဆွေမျိုးတွေကတစုံတယောက်ကွယ်လွန်သွားတယ်နော်ဒေသွားတယ်စသည်ပေါ့အဲ့ဒါညာတိပြဒနာနောက်နံပါတ်1ကဘောဂပြဒနာစီးစိမ်ဥစ္စာပျက်စီးခြင်းညငကွာရှိတဲ့စီးစိမ် ပျောက်ပြက်ကုန်တယ်ပေါ့လေနော် business မအောင်မြင်ဘူးပေါ့စသည်ပေါ့နံပါတ်3ကရောဂပြဿနာဒါကိုမှအနာရောဂါဖြစ်တယ်ယောဂတစ်ခုခုရနေပြီဒါရောဂပြဿနာနံပါတ်4ကဒိဋ္ဌိပြဿနာဒါကိုမိစ္ဆာအယူပေါ့မှားတဲ့အယူယူမိနေမိစ္ဆာအာဒိဋ္ဌိပြဿနာနံပါတ်5ကသီလပြဿနာတဲ့ဒါသီလပျက်စီးတယ်နော် ကို၅ပါးသီလဆောင်ထည့်ရမယ်၅ပါးသီလကျိုးပေါက်နေတယ်ပျက်စီးနေအဲ့လိုဆိုရင်ဒါသီလပြဿနာဖြစ်တယ်ပြန်ပြောသမောင်းကံပြဿနာတရား၅ပါးညာတိပြဿနာဘောသီလပြဿနာအဲဒါလင်္ကာလေးရေးလိုက်အောင်ဆုံးရှုံးပြက်ပြပြည့်မှုများခေါ်ညာပြဒနာ နောက်တစ်ပိုက်ညာတိဘောကရောဂဒိဋ္ဌိတိလခိခိဆိုထဲ့လို့ပြောတာတိလခိငါးရှိတယုတ်ပြရပြီနော် အဲပြဒနာတရား၅ပါးပြီးတော့ပါတယ်တော့အဲ့ဒါမှခက်တယ်ကွာအဲ့ဒါတော့နော်96ပါးကိုလည်းမသိဘူးအဲ့တော့အဲ့ဒါတော့စာအုပ်ထဲကဟာစာအုပ်ထဲကလည်းအကုန်ပြောလို့မဖြစ်ပါဘူးနော်အဲနည်းနည်းလေးတော့ဖတ်ပြမှတ်မနေကြနဲ့တော့ဟုတ်လားအဲ့တော့ဒီမှာယောယောဂအားလုံးလို့ဒါ စိတ်ထဲကမှတ်ထားလိုက်ကြတာမျက်စိနဲ့ဖြစ်တဲ့အနာတဲ့အနာနဲ့ဖြစ်တဲ့အနာတဲ့နှာခေါင်းနဲ့ဖြစ်တဲ့အနာရှားနဲ့ဖြစ်တဲ့အနာစသဖြင့်တွားရောဆောက်တော့ဒါတွေကတော့ရှင်းတော့ကတို့က96ပါးပဲရှိလို့96ပါးပြောကြတာအခုခေတ်ပဲ96ပါးကတော့မယ်နော်อืมအဲဆေးဆေးပညာတတ်တဲ့လူပိုင်သူမေးကြည့်ရပါစေယောဂဘယ်နှခုရှိလဲသူလည်းသိအောင်မဟုတ်ဘယ်နှခုရှိတယ်ဆိုတော့ထားပါတော့ဒါတော့ယောဂါပေါ့လေနော်အဲအနာမျိုး96ပါး နောက်တစ်ခုကတော့ဗာတော့မိစ္ဆာဒိဋ္ဌိ62ပါးဒါလည်းများတာကြီးလားဟဲ့